ယနေ့2021ခုနှစ်နှစ်လပိုင်း6ရက်စနေနေ့ Quantum Bodies USA မှာကြီးမှုပြီးတော့ကျင်းပကြတဲ့ဝိပဿနာဝိပဿနာဓမ္မသဘင်ပွဲမှာဦးဇင်းတို့ဒကာဒကမတွေနိဗ္ဗာန်ကို လိုချင်လို့ဒုက္ခဆုံးရာသွားခြင်းလို့ တန္တရာဝဆင်းရဲကလွတ်ချင်လို့အခုတရားရှာတာတရားရှာကြတဲ့တရားယောဂီတွေအားလုံးဟာ အိုခြင်းနာခြင်းသေခြင်းတွေကလွတ်ချင်ကြလို့ကိုကတရားရှာတယ်ဆိုတော့ဘယ်လမ်းကြောင်းနဲ့သွားကြမှာတော့ ရသော်ဖျားဟောတော်မူခဲ့တဲ့တရားလမ်းကြောင်းတွေကိုသေးသေးချာချာသိမှနော်မြေပုံရှိတော့မြေပုံတိုင်းသွားရင်ရောက်တာပေါ့မြေပုံနဲ့မသွားတော့ဘယ်သွားလို့သွားမှမသိဟိုရောက်ဒီရောက်ဆိုတော့ရောက်တော့ရောက်မယ်နောက်တော့ကြာမှာပဲအခုလည်းပဲလမ်းပြမြေပုံတစ်ခုကို ရသော်ဖျားဟောကြားတော်မူခဲ့တဲ့တုတ်တန်ဒေသနာကြီးတစ်ခုနဲ့ဒီနေ့ဦးဇင်းတို့တရားဓမ္မတွေကိုကျင့်စဉ်လဲပါဘဟုတုတလည်းရနားလေသဘောပေါက်ပြီးတော့ငါတို့ဟာဒီအဆင့်နေဒီအဆင့်နေဒီလိုကျင့်ရမှာပါလားဆိုတာသိစေခြင်းလို့ဦးဇင်းတို့ဝံမိကတုတ်အဲ့ဒီတုတ်တော်ကြီးကို အခြေခံပြီးတော့တောင်ဖို့ ပမာတရားရှာဆိုတဲ့တရားကောင်းစဉ်နဲ့ဒီနေ့ခန္ဓာကိုယ်တွေ့တရားတွေကိုဥစဉ်စွန့်နိုင်သမျှသိနိုင်သမျှနားလည်သဘောပေါက်သမျှတရားဓမ္မတွေကိုဥစဉ်ဟောကြားပေးပါမယ်။ရသော်ဖျားတရားဟောတော်မူခဲ့တဲ့တရားတော်တွေကိုတရားတော်တွေအတိုင်းတောက်တန်တွေထာဂထာတွေဆရာတော်ဖျားများဖွင့်ထားတဲ့အတိုင်းပဲဥစဉ်ယနေ့ခန္ဓာနဲ့ စဟပ်ပြီးတော့ဖယားဟောနဲ့ခန္ဓာကိုယ်တွေတွေနဲ့စဟပ်ပြီးတော့တရားဓမ္မတွေကိုဒီနေ့တုတ်တန်ကို ဟောကြားပေးပါမယ်တရားကောင်းစဉ်နာမည်ပေးထတာကတောင်ဖို့ပမာတရားရှာเนาะအဲ့ဒီကောင်းစဉ်နဲ့ဝမ်မိကဆိုတာတောင်ဖို့ကြီးလို့ဥပမာပေးတာအဲ့ဒီဝမ်မိကဆိုတဲ့တောင်ဖို့ကြီးရဲ့ အကြောင်းလေးဖြစ်ပေါ်လာတဲ့အခြေခံသမိုင်းကြောင်းကိုအရင်ဆုံးပြောပြမယ်။ဒီတရားဟာလည်းဆန်းကျယ်တယ်။ဒီဟာကိုမေးတဲ့ပုဂ္ဂိုလ်ကလည်းဆန်းကျယ်သောတရားတွေကိုနက်နက်နဲနဲဟောပြောပြတတ်တဲ့နေရာမှာအေတတက်ရတဲ့အရှင်ကုမာရကတ္တပတရားဟောတဲ့နေရာမှာဆန်းဆန်းကျယ်ကျယ်တွေ ဖွဲ့တွက်ပြီးတော့ပြောတတ်ဟောတတ်တဲ့နေရာမှာအရှင်ကုမာရကတ္တပကဧတရက်ရတယ်အဲ့ဒီဧတရက်ရတဲ့အရှင်ကုမာရကတ္တပဆိုတဲ့ယဟန်တော်ဟာသူ့ရဲ့ဘဝကလည်းစမ်းကြယ်တယ်သူ့ရဲ့အမေကဘိက္ခုနီမရှင်ဒေဝရရဲ့အသင်အပင်ဘိက္ခုနီမတွေထဲမှာသွားပြီးတော့တထေသမီး အိမ်အောင်မပြုတ်ခြင်းပါပဲနဲ့မိဘတွေကအိမ်အောင်ချပေးလို့အိမ်အောင်ကြအိမ်အောင်ကြပြီးပြီးချင်းအိမ်အောင်နဲ့ဘဝတွေမနေခြင်းပါဘူးမပျော်ပိုက်ပါဘူးသူ့ကိုခွင့်ပြုပါ သူဘိက္ခုနီမှာပြုတ်ခြင်းပါတယ်ဆိုပြီးတော့ယောက်ျားကိုခွင့်တောင်းတော့သူယောက်ျားလည်းကဲဒါတော့မှဘိက္ခုနီမှာဝတ်ခြင်းသွားတော့ဆိုခွင့်ပြုလိုက်ဘိက္ခုနီမှာဝတ်မယ်ဆိုပြီးတော့သွားလိုက်တော့ မြတ်စွာဘုရားသီလရှင်ဒေဝရသီလသူလည်းဘယ်သိမလဲနိယသွားတော့ရှင်ဒေဝရရဲ့အသင်ပင်နဲ့ရောက်သွားတာရောက်သွားပြီးတော့လူဘဝကပါလာတဲ့ပြိတ္တတွေကကြည်ရင်လာတော့ရှင်ဒေဝရအသင်ပင်ထဲမှာဟာဘိက္ခုနီမကွန်ရတယ်တဲ့ရတယ်တဲ့ဆိုတော့အာတိတ်ခါကြတယ်သွားနှင်ထုတ်ဆိုပြီးတော့တခါတည်းလူကိုလဲပေးဆိုပြီးတော့ရှင်ဒေဝရကခိုင်းတော့ သူဟာမြတ်စွာဘုရားကြည်ညိုလို့သင်္ကန်းဝတ်လာတာတဲ့အရှင်ဒီဝဒကြည်ညိုလို့မဟုတ်ဘူးမြတ်စွာဘုရားထံသွားမယ်လူတော့မချွတ်နိုင်ဘူးဆိုပြီးတော့မြတ်စွာဘုရားထံသွားတော့မြတ်စွာဘုရားကဘုရားရှင်တပ်ပိညုတရွှေညံတော်ရှင်သိတာပေါ့ဒါပေမဲ့သိပေမဲ့လေတက်သေးတက်ကာယမရှိဘဲနဲ့ဘုရားဟာလုံရိုးမရှိဘူးအဲ့ဒါကြောင့်မို့မြတ်စွာဘုရားကကဲကောသလမင်းကြီးရဲ့ ကြောင်းမာကြီးဝိသာခာရဲ့အနာတပိန်တထဲရဲ့ယဟန်တော်တွေကဝင်နည်းအရာမှာလေးစားရတဲ့ဥပါလိမထေရဲ့ဖွဲ့စည်းပေးလိုက်တယ်ဝင်နည်းတော်နဲ့အညီဆုံးဖြတ်စေဆိုတော့ကြောင်းအမာကြီးဝိသာခာကကိုယ်ရလာတဲ့လတွေရက်တွေနှစ်တွေသင်္ကန်းဝတ်တဲ့ရက်တွေအဲ့ဓာတွေနဲ့အကုန်လုံးစစ်ဆေးမေးမြန်းပြီးတော့အဲ့ဒီမှာအလုံး ကောသလမင်းနဲ့အဲဒီဒီအနာတပိန်တို့နဲ့အဲ့ဒီအဝါတွေကိုအကုန်လုံးအဲ့ဒီမှာအကုန်လုံးပြောပြလိုက်တာပြောပြလိုက်တော့ဒါဟာလုံးဝမှဘိက္ခုနီမဘဝနဲ့ရတဲ့ကိုမဟုတ်ဘူးသူဟာ လူဘဝတုန်းကပါလာတဲ့ကိုဝန်ဆိုတာ သိလဲသိသွားရောအဲ့ဒီမှာရင်အရှင်ဥပါလိမထေရရဲ့ဝိနည်းဆုံးဖြတ်ချက်အရာသူဟာသာသနာမှာဆက်နေခွင့်ရှိတယ် ကိုကျင့်သီလပျက်စီးထားတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုပြီးတော့နေခွင်ပေးတာနေခွင်ပေးတော့အဲ့ဒါနဲ့ဘိက္ခုနီမဘဝနဲ့ပဲအဲ့ဒီသားလေးမွေးမွေးတဲ့သားလေးကလေးငိုတန်ကြတော့အဲ့ဒီမှာအခုကောသလမင်းကြီးကလည်းအဲ့ဒီမှာ လာရင်းနဲ့ကဲကဲဘိက္ခုနီမအကြောင်းနဲ့ကလေးနဲ့မဖြစ်ပါဘူးသူနန်းတော်ပို့ဆိုပြီးတော့နန်းတော်တော့ပို့လိုက်တော့ကုမာရ သူတို့အနှွဲကကတ္တပဆိုတော့ကုမာရကတ္တပအဲ့ဒီကုမာရကတ္တပဆိုတဲ့မင်းသားလေးနန်းတော်ထဲမှာနေရင်းနဲ့ခုနှစ်နှစ်အရွယ်လောက်ရောက်တော့သူ့အမေဟာဘိက္ခုနီမဆိုတာသိတဲ့အခါကျတော့မြတ်စွာဘုရားထံသွားပြီးသင်္ကန်းဝတ်ချင်တယ်ဆိုလို့အဲ့ဒါနဲ့သွားသင်္ကန်းဝတ်မြတ်စွာဘုရားကဆွငန်းပြန်ရောက်လာတဲ့မုံဘက်သေးသားလေးတွေဆိုရင်ကလေးတွေခေါ်ပြတဲ့အခါကျတော့ကတ္တပတွေက များနေတယ်အနှွယ်တွေနဲ့ခေါ်ကြတာဆိုတော့ကုမာရကတ္တပကို ပေးပါဆိုရင်ဩဒါမင်းသားလေးကဖြစ်ခဲ့တဲ့ကုမာရကတ္တပကလေးလေးတွေဆိုတော့အဲ့လိုလေးမြတ်စွာဘုရားကလည်းကြွေမွေးပြီးတော့မြတ်စွာဘုရားကလည်းပြုစုစောင့်ရှောက်ထားရတာပဲပေါ့နော်သာသနာပေါ်မှာကွင်ရာဟုလားတို့တန်ကိစ္စသာမဏေတို့ခုနှစ်နှစ်အရွယ်လေးတွေအဲ့ဒါမျိုးလေးတွေလည်းတရားတွေအထုတ်ပြီးတော့နေကြတော့ကုမာရကတ္တပဆိုတဲ့ ဒီကိုရင်လေးကလည်းတခါတဲ့တရားတွေအထုတ်ရှာတယ်အတိတ်ကပါရမီအားနည်းတော့တော်တော်နဲ့မရဘူးပါရမီအားနည်းတော့ဒါသူတို့ကတာမန်ပုံကိုယ်တွေမဟုတ်ဘူးနော်ကတ္တပမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသာသနာတော်နောက်ပိုင်းမှာယဟန်တော်ခုနှစ်ပါးစဉ်းစားကြတယ်ငါတို့ သာသနာတော်ကြီးကလည်းဆုတ်ယုတ်လာပြီဖရာတဆူတဆူပွင့်ဖို့ဆိုတာလွယ်တာမဟုတ်ဘူးဖရာတဆူတဆူပွင့်ဖို့မလွယ်တဲ့ဒီသာသနာတော်ကြီးထဲမှာငါတို့ယဟန်တော်ဒီအကျင့်အားနည်းကုန်ကြပြီတရားကျင့်တဲ့ဘက်ကိုယဟန်တော်ဒီနည်းကုန်ကြပြီငါတို့အဲ့လိုပေါ့ပေါ့ရော့ရော့ကြီးနေလို့တော့မရဘူးနော်ပေါ့ပေါ့ရော့ရော့ကြီးငါတို့လုံနေလို့မဖြစ်ဘူးငါတို့တတွေ ဒီလိုသာသနာနဲ့နောင်ဘယ်တော့မှပြန်တွေ့ရမယ်ဆိုတာမသိဘူးဒီဘဝဒီခန္ဓာမှာသာသနာတော်ကြီးနဲ့တွေ့ပါရက်တန်းနဲ့ကြိုးစားပြီးတော့အထုတ်မသွားခဲ့ရင်တော့ငါတို့အတွက်အရှုံးကြီးပဲငါတို့ဓာတ်တွေအပြင်းထန်ကြင်ညာရအောင်ဆိုပြီးတော့ညှိနှိုင်းလိုက်တာယဟန်တော်ခုနှစ်ပါးရတယ်ယဟန်တော်ခုနှစ်ပါးကအခုမြန်မာနိုင်ငံကဆိုပုတ်ပါတောင်လိုတောင်မျိုးကြီးပေါ့ တောင်ကလတ်ကြီးတက်ရခက်တဲ့တောင်မျိုးကြီးအဲ့လိုတောင်ကြီးပေါ်မှာတခါတည်းလှေကားတွေထောင်ထောင်ထောင်ပြီးတော့တက်သွားကြတာအပေါ်ရောက်တော့အကြီးဆုံးမထေကြီးကပြောတယ်ရှင်ဖျားတို့တဲ့အရှင်ဖျားတို့တပည့်တော်တို့အားလုံးသဘောတူမယ်ဆိုရင် ဟောဒီလှေကားကြီးကိုဖြုတ်ချလိုက်တော့မယ်။ဘာကြောင့်လဲဆိုတော့လှေကားရှိရင်ပြန်ဆင်းညင်စိတ်ပေါက်နေမှာဆိုလို့ နော်ဘရင်အောင်ဖောင်ဖြက်တိုက်တဲ့ game ပေါ့နော်ဘာလို့လဲဆိုတော့တရားမရရင်ဖြစ်ပါဘူးကွာအောက်ပြန်ဆင်းပြီးတော့တော်တဲ့ပြန်ပြီးတော့နေတာထက်ဆိုင်မျိုးလေးနာပြန်ကတ်တာကောင်းပါအောင်မယ်ဆိုတဲ့စိတ်အတွေးမျိုးပေါက်မှာစိုးလို့ကဲအလုံးသဘောတူရင်ဟောဒီလေကဖြုတ်ချတော့မယ်နော်အရှင်များတို့သဘောတူလားသေးခြင်းသေးပါစေစားစရာလည်းမရှိဘူးတောက်စရာရေလည်းမရှိဘူး အသက်နဲ့မတ်နဲ့လဲပြီးတော့ဟောဒီတောင်ကြီးပေါ်မှာတပည့်တော်တို့ကျင့်မယ်အရှင်မတို့ကျင့်မလားဟာအလုံးသဘောတူတယ်ကဲကျင့်မယ်ဖေဟာဖြုတ်ဆိုပြီးတော့တက်လာတဲ့လှေကားကြီးအောက်တွန်းလှန်ချတယ်ဆင်းလို့လည်းမရတော့ဘူးအဲ့တော့ကဲတရားမှာချင်းအတူတူတော့တရားရအောင်လုပ်ပြီးမှသေတော့မယ်ဆိုပြီးတော့တရားအထုတ်တာ၃ရက်မြောက်မှာ အကြီးဆုံးမထေရကြီးယဟန္တာဖြစ်တယ်တပည့်တော်ဆွန့်ခံကြွေးပြစီဖုရားရှင်ဖုရားတို့ကိုသူအဘိညာဉ်နဲ့တကွကောင်းငင်မြေရှိုးမောပြန်နိုင်ပြီဆိုတော့ဆွန့်ခံကြွေးပါမယ်ပြောတာအရှင်ဖုရားတဲ့ဒီတောင်ပေါ်တက်တရားအထုတ်မယ်ဆိုတော့အဲ့ဂရိမပါပါဘူးဖုရားအရှင်ဖုရားတပည့်တော်မစားကြင်ဘူးသေခြင်းသေပဲစီတပည့်တော်တို့ကြင့်မယ်ဖုရားအဲ့တော့ယဟန္တာမထေရကြီးကလည်း အခြားတဏီယာသူလည်းကြွသွားတော့တယ်တဲ့နောက်ဒုတိယတစ်ပါးကအနာဂါမိမက်တိတည်တယ်တပည့်တော်လည်းဆွန့်ခံကြွေးနိုင်ပါတယ်ရှင်ဘုရားတို့တပည့်တော်ဆွန့်ခံကြွေးပါစေဆက်တရားအထုတ်ပါအရှင်ဘုရားဂရိမဖြတ်ဘူးဖေဟာအရှင်ဘုရားတို့တောင်ရအောင်လုပ်နိုင်တပည့်တော်လည်းကြိုးစားမယ်ဆိုပြီးတော့ကြံတဲ့၅ပါးကကြိုးစားတာ ဇန်ဒီတကောတွေဘာတွေလည်းမရတော့ပြန်တော်မူရောပေါ့ပြောရရင်တော့တကောရရင်တော့ဆုံးခံစားလို့ရအောင်မှာအခုကတကောကလည်းမရသူများဆုံးခံကြွေးတာလည်းမဖုံးပေးဆိုတော့အဲ့ဒီ၅ပါးကပြန်တော်မူသွားပြီးတော့လူပြည်နတ်ပြည်ကျင်လဲတယ်အဲ့စောသွားကအနာဂံမထေမြတ်ကြီးကလည်းပြန်တော်မူသွားပြီးသူကဗြဟ္မဘုံရောက်သွားတယ်အဲ့ဒီဗြဟ္မဘုံရောက်တာကတပါးပရိနိဗ္ဗာန်ပြုသွားတဲ့ယဟန္တာကြီးကတပါးကြံတဲ့ ၅ပါးကျန်တဲ့၅ပါးကလူဘဝမှာအခုဦးဇင်းဟိုတနေ့ဟောတဲ့ဓာတုဝိပင်ကသုတ်တရားကို နာပြီးတော့အနာဂံဘဝရောက်သွားတဲ့ပုဂ္ဂုတာတိမင်းအဲ့ဒါတပါးပါတယ်ပုဂ္ဂုတာတိမင်းရဲ့နောက်တစ်ခုဦးဇင်းတို့ဟိုအခုနောက်တစ်ပါးကအခုပရိယဆိုတဲ့ပြပိုက်ကြီးတယောက်ရှိတယ် အဲ့ဒီပရပိုက်ကြီးကလည်းသူ့အတူယူတွေလွဲဟိုလှုပ်ဒီလှုပ်လှုပ်နေရာကနေပြီးတော့မှအဲ့ဒီမှာရင်သူကလည်းနောက်ဆုံးမြတ်စွာဘုရားထံရောက်ပြီးတော့တရားသူရတယ်နော်နောက်ပြီးတော့ခုနှစ်နှစ်သားလေးနဲ့ယဟန္တာဖြစ်တဲ့အရှင်ဓဗ္ဗဆိုတာအဲ့ဒီတပါးရှိတယ်အရှင်ဓဗ္ဗရေနော်သူကခုနှစ်နှစ်နဲ့ယဟန္တာဖြစ်တာအခုဟောမဲ့အရှင်ကုမာရကတ္တပ အရှင်ကုမာရကတ္တပအရှင်ဒါဘနော်နောက်ပြီးတော့ဟိုပုဂ္ဂုတာတိမင်းနော်ဘာဟိယရာဟုစီရိယဘာဟိယရာဟုစီရိယဆိုတာတိဋ္ဌေတိဋ္ဌမတ္တံဆိုပြီးတော့တော့မှအခုတရားရှိတယ်လေအဲဒိဋ္ဌေဒိဋ္ဌမတ္တံမြင်မြင်ကမှတ်ကြားကြားကမှတ်ဆိုတာလေးနဲ့ ယူဇနာ120ခရီးကိုဖျားရှင်ထံအပြည့်အလွှာရောက်လာပြီးတော့တခါတည်းအရှင်ဘုရားတပည့်တော်တရားဟောပါဖျက်တရားဟောပါဖျက်ဆိုပြီးတော့အဲ့ဒီမှာတရားဟောခိုင်းတာမြတ်စွာဘုရားကစေတာမင်းခဏနေပါဦးကွာဘာဟိယခဏနေပါဦးအာရှင်မြတ်သေသွားဘယ်နဲ့လုံးမှလဲဟောတတ်မှာအရှင်ဘုရားဆိုပြီးတော့ဆွမ်းကန်သွားနေတော့ကိုတရားဟောခိုင်းလို့မြတ်စွာဘုရားသူ့စိတ်လေးခဏငြိအောင်ထားပြီးတရားဟောတာချက်ချင်းပဲယဟန္တာဖြစ်တယ်အဲ့ဒီယဟန္တာဖြစ်တဲ့ ပါဟိယရာဟုစီရီသူလည်းတတ်တတ်မကြဘူးယဟန္တာဖြစ်ပြီးတော့တပိတော့ယဟန်ပြုခွင့်ပေးပါဖျက်ပေးပါဖျက်လို့လျှောက်တော့မင်းမှာတပိတ်သင်္ကန်းရှိလားမရှိဘူးမရှိရင်သွားရှာတပိတ်သင်္ကန်းရရင်ငါယဟန်ခံပေးမယ်ဆိုတော့အဲ့ဒါသွားရှာရင်နဲ့နွားခွေလို့သေးတာသူကလည်းအဲ့ဒီပုဂ္ဂိုလ်တာဒီမင်းနဲ့သူနဲ့အရင်အတိတ်ဘဝတုန်းကအမျိုးသမီးတယောက်ကိုသူတို့စော်ကားပြီးတော့တတ်ခဲ့တဲ့အာကုဇိုဝကျွေးဟိုမျိုးသမီးကအခုလှက်ပတ်ပြီးအဲ့မှာဘလူးမအဖြစ်နဲ့ ခြောက်နေတာခြောက်နေတော့အဲ့ဒီအမျိုးသမီးကအခုနွားကိုဝင်ပို့ပြီးတော့တခါတည်းအဲ့ဒီမှာခွေ့တပ်ပလိုက်လို့ဘာဟိယရာဓုစီရီယာလည်းအဲ့ဒါသူကတော့ယဟန္တာကြီးနဲ့သေတယ်ပုဂ္ဂုတာတိမင်းကတော့အနာဂံဖြစ်ပြီးတော့သင်္ကန်းတပိတ်ပြိခရာရှာရင်းနဲ့သေတယ်သူတို့နှစ်ယောက်ကတော့အဲ့ဒီလိုဘဝနဲ့ဆုံးသွားရတယ်နော်ဓဗ္ဗအရှင်ဓဗ္ဗဆိုတဲ့ခုနှစ်နှစ်သားယဟန္တာမထေလေးရဲ့နော်ပရိယာဆိုတဲ့ပရပိုက်ကြီးရဲ့ အရှင်ကုမာရကတ္တပရဲ့အဲ့ဒါအခုဒီဘုရားသာသနာတော်တွင်မှာအကုန်လုံးကြွတက်ဝင်သွားကြတယ်နော်အဲ့တော့အခုအရှင်ကုမာရကတ္တပကိုအဲ့ဒီဗြမာကြီးကသူကစောတော့ဗရိယပြပိုက်ကိုလည်းဗြမာကြီးကသွားပြောတာပဲအဲ့ဒါအခုဘုရားပွင့်နေပြီသွားဘုရားထံသွားဆိုပြီးတော့ဘာဟိယရာဓုစီရိယကိုလည်းဒီတိုင်းပဲရေမျောသွားတာရေမျောသွားပြီးတော့ဟိုမှာကမ်းပေါ်သွားတင်တဲ့အခါကျတော့အဝတ်ကမရှိတော့ဘူးအဝတ်ကမရှိတော့ တိတ်ရွယ်လေးတွေခါမှပတ်ပြီးလျှောက်သွားနေတော့အဲ့ဒီခက်ကအိန္ဒိယလူတွေကပြင်းထန်တဲ့အကျင့်ကျင့်ရင်အယမ်းကြည်ညိုကြတာကြည်ညိုကြတဲ့အခါကျတော့ तू ကအဲ့ဒီလိုကျင့်တဲ့ပုံကိုကြီးလို့ထင်ပြီးဘေးကဝိုင်းရှက်ခိုးပူတော်ကြတော့ तू ကလည်းအဲ့ဒါနဲ့ตาရပြီးသူ့ကိုယ်သူယဟန္တာလို့ထင်ပြီးနေနေတာအဝတ်လည်းမဝတ်ဖဲနဲ့ခါမှပြင်ချက်လေးတွေစီးပြီးတော့အဲ့လိုလေးနဲ့နေတာအဲ့ဒါနဲ့အဲ့ဂျမာကြီးကသွားမင်းလျှောက်ပြီးလိန်စားမနေနဲ့ တရားလိုချင်လုံးလုံးအထုတ်ခဲ့တာသွားမြတ်စွာဘုရားထံသွားပြီးတော့အဲ့ဒါတရားကိုအထုတ်ဆိုပြီးတော့လွတ်လိုက်လို့ဘုရားထံသူပြေးလာတာနော်အဲ့ဒီလိုပဲအခု ရှင်ကုမာရကတ္တဗကိုလည်းဇေတဝန်ကျောင်းရဲ့မလှမ်းမကမ်းမှာအန္တဝနာအန္တဝန်တော်လို့ခေါ်တဲ့တော်ကြီးတစ်ခုရှိတယ်သူကန်းတော်လို့ခေါ်တဲ့တော်ကြီးပေါ့အဲ့ဒီတော်ကြီးထဲမှာ ညာကြီးအပြင်းထန်တရားတွေအထုတ်နေတာတဲ့အရှင်ကုမာရကတ္တပကတရားတွေအပြင်းထန်အထုတ်နေတော့ညကြတော့နတ်ဒေဝတာတဲ့တကယ်တော့ဗြဟ္မာကြီးပါပဲစာထဲမှာတော့ဒေဝတာလို့သူကအဲ့လိုသုံးလို့အဲ့ဒီမှာနတ်ဒေဝတာတယောက်ကပြောရရင်တော့ဗြဟ္မာကြီးတဦးကကိုရောင်ကိုဝါတွေထွန်းလင်းတောက်ပါပြီးတော့အရှင်ကုမာရကသဗ္ဗရှိပေါ်လာတယ်ပေါ်လာပြီးတော့အဲ့ဒီမှာ ယဟန်ယဟန်ပေါ့နော်ပြောရရင်တော့ကိုရောကိုရောကိုရောကို ပြောစရာရှိတယ်ပဟေလိတခုပေးစရာရှိတယ်ကိုရောဟာတရားတွေကိုလိုချင်လို့ကိုရောတရားတွေအားထုတ်နေတာတရားအထုတ်နေတော့ကိုရောကိုပဟေလိတပုတ်ပေးမယ်ကိုရောသေးသေးချာချာနားထောင်ပြောပါတဲ့တောင်မိုကြီးတစ်ခုရှိတယ်တဲ့အဲ့ဒီတောင်မိုကြီးက နေ့ခါကျညခါကျတော့အငွေ့တွေထွက်တယ်ညကျတော့အငွေ့တွေထွက်ပြီးတော့နေ့ခင်းကျတော့မီးတွေတဟုံဟုံတောက်နေတယ်တောင်မူကြီးကညမှာအခိုးငွေ့တွေထွက်တယ်နေ့ခင်းမှာ မီးတွေတဟုံဟုံတောက်တယ်အဲ့ဒီတောင်မူကြီးဒီကိုဆရာတစ်ပည့်နှစ်ယောက်ရောက်လာတယ်ဆရာကပြောတယ်သူ့တပည့်ကိုငါတပည့်တဲ့ အဲ့ဒီတောင်မိုကြီးကိုပါလာတဲ့အဲ့ဒီမှာတူးသေးရဓာတန်လျက်ကိုယူပြီးတော့မင်းတူးစမ်းတဲ့အင်းနဲ့အားနဲ့တူးနော်တဲ့တူးတဲ့အခါမှာတူးသေးရဓာတန်လျက်ကိုယူပြီးတော့အင်းနဲ့အားနဲ့တူးဆိုပြီးတော့တူးခိုင်းတယ်တဲ့တူးခိုင်းတော့ဆရာခိုင်းတဲ့အတိုင်းတပည့်ကလည်းတူးလိုက်တာတူးလိုက်တဲ့အခါကျတော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တကားကြီးမင်းတုံး တကားအိမ်အဝင်တကားကြီးတွေမှာအတွင်းကခတ်တဲ့မင်းတုပ်အဲ့ဒါကြီးနဲ့ခတ်လိုက်ပြီးတော့ဝင်လို့မရတော့အဲ့ဒီတကားကြီးမင်းတုပ်အဲ့ဒီတကားကြီးလို့ခေါ်တဲ့မင်းတုပ်ကြီးတွေ့တယ်ဆရာအဲအဲ့ဒါရောဖယ်ပြစ်တယ်ဆက်တူးတဲ့ဆက်တူးတဲ့အခါကျတော့ဖားကြီးတွေ့တယ်ဆရာတဲ့အဲ့ဒီဖားကိုလည်းကလော်ထုတ်တယ်ဆက်တူးတဲ့ဆက်တူးလိုက်တော့လမ်းနဲ့သွဲတွေ့တယ်ဆရာတဲ့ အဲ့ဒီလမ်းနဲ့တော့လဲဖယ်ပြစ်တယ်ဆက်တူးတယ်ဆက်တူးလိုက်တဲ့အခါကျတော့ဆပ်ပြာရေစကြီးတွေ့တယ်ဆရာတဲ့အဲအဲ့ဆပ်ပြာရေစကြီးလဲဖယ်ပြစ်တယ်ဆက်တူးတယ်ဆက်တူးလိုက်တဲ့အခါကျတော့လက်ကြီးတွေ့တယ်ဆရာတဲ့အဲအဲ့ဒီလက်ကိုလဲကလော်ထုတ်ဆက်တူးသားနဲ့စင်းနီဒုံနဲ့ဓာတန်လျက်ကြီးတွေ့တယ်ဆရာတဲ့အဲ့ဒီစင်းနီဒုံနဲ့ဓာတန်လျက်ကိုလဲဖယ်ပြစ်တယ်ဆက်တူးတယ်ဆက်တူးလိုက်တဲ့အခါကျတော့အသားတစ်ကြီးတွေ့ပါတယ်ဆရာ အေးအဲ့ဒီအသားတေးကြီးလဲဖဲပြစ်ဆက်တူသန်းနဲ့အဆက်တူလိုက်တဲ့ခါကျတော့ငကားကြီးတွေ့တယ်ဆရာတဲ့အဲ့ဒီငကားကိုတော့သွားမထိနဲ့အယိုသေးပြုရှ िख ိုးလောတဲ့အဲ့ဒါအရှင်မြားတဲ့အရှင်မြားတို့လိုချင်နေတဲ့မတရားဖို့တရားနိဗ္ဗာန်ဆိုတာ သွားဖို့ရအဲ့ဒါပဟေလိပု္ပ္ပာလမ်းကြောင်းကြီးပဲအရှင်မြားတဲ့အရှင်မြားတို့အခုနိဗ္ဗာန်လိုချင်လို့အပြင်းထန်တရားတွေအားထုတ်နေတာ အဲ့ဒီတိုင်းကျင့်အရှင်ဘုရားတို့လိုချင်တဲ့နိဗ္ဗာန်ရတယ်အဲ့ဒီလမ်းကချော်ပြီးဘယ်သူမှကျင့်လို့မရဘူးအဲ့ဒီအဖြေကလည်းပဲတပည့်တော်ကပြောရင်သိမယ်ဖះရှင်ကိုတော်မြတ်ကြီးဟောရင်သိမယ်ဖះရဲ့တာဝကတွေသိနိုင်တယ်ကြံတဲ့ပုဂ္ဂိုလ်ဘယ်သူမှမသိဘူးရှင်ဘုရားတဲ့အဲ့တော့အရှင်ဘုရားလည်းဒီအဖြေကိုအရှင်ဘုရားကိုယ်တိုင်သိကျင်ပါတယ်ဆိုရင်တော့အရှင်ဘုရားဖះထံသွားပြီးမေးပါတော့တဲ့ မြတ်ဗျာမြတ်စွာဘုရားထံသွားပြီးအရှင်ဘုရားမေးပါတဲ့ဒီအဖြေကိုအဲ့ဒါနဲ့အရှင်ကုမာရကတ္တဗကမနဲ့ရောက်တော့မြတ်စွာဘုရားထံသွားပြီးတော့မြတ်စွာဘုရားတဲ့မနေ့ညကယဟန်ယဟန်ဆိုပြီးတော့ဗြဟ္မာကြီးတအုပ်လာပြီးတော့တပည့်တော်ကိုဒီပု္ပ္ပာကြီးပြောသွားတယ်ဖေဟာအမေပု္ပ္ပာကြီးတပည့်တော်ကိုအဖြေလေးဖြေပေးတော်မူပါမြတ်စွာဘုရားလို့လျှောက်လို့မြတ်စွာဘုရားက အဲ့ဒီပု္ပ္ပာအလုံး15ချက်နော်15ခုအဲ့ဒီ15ခုချက်သားတဲ့မင်းသေးသေးခြားခြားနားထောင်ဟောတာဟာနိဗ္ဗာန်ရဖို့ရာအတွက်လမ်းကြောင်းကြီးပဲချက်သားတဲ့ငါဖះသေချာ ဟောပြီမယ်ယဟန်ယဟန်ဟောတာတောင်မိုကြီးလို့ပြောနေတယ်တောင်မိုကြီးတောင်မိုကြီးဆိုတာ မင်းကိုတခြားပြောတာမဟုတ်ဘူးတဲ့တောင်မိုကြီးတောင်မိုကြီးဆိုတာ ဟောဒီခန္ဓာကိုယ်ကိုပြောတာအမေဖေဆိုတဲ့အကြောင်းကြောင့်ရလာတဲ့ခန္ဓာနေ့စဉ်သမင်းတွေကျွေးရေမောချုံတုတ်တင် ပေးနေရတဲ့ခန္ဓာစီတွေနဲ့လိမ့်နယ်တုတ်တင် ပြုစုမပြီးတော့မနှဲလုတ်ပေးနေရတဲ့ ဟောဒီခန္ဓာကြီးကို တောင်ဖို့လို့ပြောတာတဲ့ခြားတောင်မိုကြီးတွေဦးဇင်းတို့ဒကာတော်မတွေတွေ့ဘူးမှာပါနော်တောင်မိုကြီးတွေမှာအပေါက်တွေအခေါင်းတွေမွေတွေလည်းဝင်တယ်ကင်းတွေလည်းဝင်တယ်ဖွတ်တွေလည်းဝင်တယ်ဗရက်တွေလည်းဝင်တယ်နော်အပေါက်တွေအခေါင်းတွေရှိတော့ခန္ဓာလည်းအဲ့ဒီတိုင်းပဲတဲ့မျက်စိပေါက်နှာခေါင်းပေါက်ပါးစပ်ပေါက်နော်ဓာရပေါက်တွေ ဒီခန္ဓာကိုယ်ကြီးကလည်းအပေါက်တွေနဲ့တဲ့နော်ဒါကြောင့်မို့ခန္ဓာကိုယ်ကိုတောင်မိုးနဲ့တူတယ်လို့ပြောတာတဲ့ခန္ဓာတောင်မိုးကြီးအဲ့ဒီခန္ဓာကိုယ်တောင်မိုးကြီးကအခုဦးဇင်းတို့ဒကာတော်မတွေမကြွေးလို့ကိုမရဘူးနေတိုင်းကြွေးနေရရေမချိုးလို့မရဘူးနေတိုင်းတော်နေနှိပ်ပါအောင်ဟဲ့တော်နေနင်းပါအောင်ဟဲ့တော်နေဟိုလိုလှုပ်ပါအောင်ဟဲ့စီလေးလိမ့်ပါအောင်ဆေးလေးလိမ့်ပါအောင်ဩတောင်ဆေးတစ်မျိုးစားသေးတစ်မျိုးမျိုးနဲ့အမျိုးမျိုးနဲ့ ပြုတ်ပြင်ပေးနေရတဲ့ခန္ဓာကြီးတဲ့ဒီခန္ဓာကြီးဆိုတာနော်အဲ့ဒီခန္ဓာကိုယ်ကြီးကိုချက်သားအဲ့ဒါတောင်ဖို့တောင်ဖို့ဆိုတာ တခြားမဟုတ်ဘူးဟောဒီခန္ဓာကိုယ်ကို ပြောတာချက်သားတဲ့အဲ့ဒီခန္တောင်ဖို့ကြီးကညအခါကျတော့အငွေ့တွေထွက်တယ်တဲ့အဲ့ဒါတခြားပြောတာမဟုတ်ဘူးချက်သားတဲ့လှုပ်ခက်ပြီးသားတွေပြန်ပြန်စဉ်းစားတာမလှုပ်ရသေးတာတွေမနဲ့ဖန်ပါတယ်လှုပ်ရမလဲ အော်ငါဘာတွေတော့လှုပ်ပြီးပြီးအတိတ်ကို တွေးတာတို့အနာဂတ်ကိုတွေးတာတို့နော်ဟိုရောက်ဒီရောက် တွေးတောတာကြံစီတာကိုအငွေ့ထွက်နေတယ်လို့ပြောတာညာအိခာနာနီဆိုတချို့တလေအငွေ့ထွက်များလွန်းလို့မအိတ်တော့မပြောဘူးလေနော်တောကတွေဖြစ်လိုက်ဒေါသတွေဖြစ်လိုက် ဟာဟိုပူစရာတစ်မျိုးဒီပူစရာတစ်မျိုး နော်အမျိုးမျိုးသောပူဇော်တွေနဲ့ညတောင်အိတ်မရလိုက်ပါဘူးမောတာလင်းသွားပါတယ်ဆိုတော့အဲ့ဒါအငွေ့တွေပြန်နေတာနော်အဲ့တော့အခုတရားဆိုတာကြောင့်မို့ကိုယ်ခန္ဓာကိုယ်ထဲမှာရှိတာပြောတာ နော်ကိုယ်ခန္ဓာကိုယ်ထဲမှာရှိတာအဲ့ဒါအကြောက်ပြီးတော့တွေးနေတာတဲ့တောင်းတွေးလိုက်မြောက်တွေးလိုက်အဲ့သားကြောင့်ပူလိုက်သမီးကြောင့်ပူလိုက်ကိုယ့်ဟာကိုယ်ဘာပူပူဘာမှလည်းဖြစ်လာတာလည်းမဟုတ်ဘူးเนาะပူတာပဲရှိတာပဲเนาะ ပူတာပဲရှိတာပဲဖြစ်ချင်တာလောကကြီးက तू ဖြစ်ချင်တာဖြစ်နေတဲ့လောကကြီးထဲမှာကိုကနေရတာကအနတ္တလောက လုံနေတာအတ္တနဲ့ဆိုတော့အကုန်လုံးကပောက်ကမနဲ့နော်ကမောက်ကမနဲ့အဲ့တော့ဆိုရင်စိတ်တွေဖြစ်ပူဆွေးစိတ်တွေဖြစ်တခါသေးစိတ်ဓာတ်တွေကြစာမွေအိတ်မပြောတွေဖြစ်နော်အတွေးတွေအတွေးတွေနှိပ်ဆက်လို့နော်အတွေးတွေနှိပ်ဆက်လို့တခါတည်းဟိုအကြောင်းတွေးမိဒီအကြောင်းတွေးမိ အဲ့ဒီအတွေးတွေကနှိပ်စက်တဲ့ခါကျတော့အိမ်မဝင်စားမပြောတော့မှ ဖြစ်ရတဲ့ဘဝတွေတဲ့နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကညတိုင်းအဲ့ဒါဖြစ်တယ်ဆိုတာအငွေ့တွေထွက်တယ်ဆိုတာရှောက်တွေးနေတာပြောတာတောက်နေတယ်တဲ့နေခင်းကြတော့မိတွေတဟောဟောတောက်နေတယ်ဆိုတာ ကာယကံမှုဝစီကံမှုမနောကံမှုတဲ့ကံသုံးပါးနဲ့အလုပ်တွေလုပ်နေရတာအာဟိုကတွေးလိုက်ဟိုကလှုပ်အောင်မဟဲ့အေးဒီကဒီလိုပြောလိုက်စမ်းဟိုကဟိုလိုပြောလိုက်စမ်းအာဟိုလိုလှုပ်ဟဲ့ဒီလိုလှုပ်ဟဲ့ဆိုတော့ကာယကံအဖြစ်ဝစီကံအဖြစ်မနောကံအဖြစ်လှုပ်တဲ့အခါကျတော့ဒေါသတွေလောဘတွေမပါဘူးလားကြည်ကြည်တမ်းနော်လှုပ်ရင်လှုပ်ရင်နဲ့ဩကြိုက်တာတွေလဲတွေးရမကြိုက်တာတွေလဲတွေးရ မိုးလင်းရနဲ့မိုးချုပ်တခါတည်းကားလေးမောင်းသွားရင်းနဲ့ကိုဟာဟိုလူမကျင်လာတိုက်တာဒီလူမကျင်တတ်တာနဲ့နော်မျိုးစုံမျိုးစုံလူရဲ့လောကတောခတွေဒေါသတွေနော်မျိုးစုံတွေမျိုးစုံတွေဘဝမှာဩတခါတည်းအလုံးလုံးရင်းနဲ့ဟိုလူနဲ့အရှင်ကမပြေးအာအထက်နဲ့လူကြီးနဲ့အောက်လူငယ်နဲ့ဩအလုံးလုံးရတာလဲဘဝတက်ခုရှားတာစားနေရတာငိမ့်ငိမ့်ချမ်းချမ်းမဟုတ်ဘူးနော်သွားရင်လည်းလောဘမိဒေါသမိမောဟမိတွေ တောင်းပြီးတော့ကာယကံမှုဝစီကံမှုမနောကံမှုလှုပ်ရင်းလှုပ်ရင်းနဲ့တခါတည်းမိတွေတောက်နေရတာတဲ့လောဘမိတွေဒေါသမိတွေမောဟမိတွေနော်ကြောင့်မို့အဲ့ဒီကာယကံမှုဝစီကံမှုမနောကံမှုနဲ့လောက်ကင်နေရတာတွေဟာအဲ့ဒါဒီနေ့အခါမှာမိတွေတဟုံဟုံတောက်လောင်ခြင်းပဲတဲ့နေ့အခါမှာမိတွေတောက်နေကြတာနော်အဲ့ဒီကနေပြီးတော့ဆရာတပည့်ရောက်လာတယ်တဲ့ဆရာဆိုတာငါဖះကိုပြောတာ တပည့်ဆိုတာ မင်းတို့လိုတရားကျင့်တဲ့ပုဂ္ဂိုလ်ကိုပြောတာတဲ့မြတ်စွာဘုရားကဆရာဆိုတာငါဖះတပည့်ဆိုတာမင်းတို့လိုပြကျင့်တဲ့ပုဂ္ဂိုလ်ဓာတန်လျက်ဓာတန်လျက်ဆိုတာတခြားမဟုတ်ဘူးမက်ဒီဟုသောပညာဓာတဲ့နော်ဓာတန်လျက်ဆိုတာပညာဒီဟုသောဓာကိုပြောတာတဲ့နော်ပညာဒီဟုသောဓာအဲ့ဒီကနေမှကြိုးစားပြီးတူးစမ်းဆိုတာ တာမာဝါယမကိုပြောတာအာထုတ်ခိုင်းတာနော်တာမာဝါယမကြိုးကြိုးစားစားနဲ့ကိုအာထုတ်လိုက်စမ်းပါနော်အဲ့ဒီလိုပြောတာဓာတန်လျက်ဆိုတာနော်ညံဒီဟုသောဓာတန်လျက်ညံဒီဟုသောဓာတန်လျက်နဲ့ကြိုးကြိုးစားစားတူးခိုင်းတာတောင်မို့ကိုတူးခိုင်းတယ်ဆိုတာက ဥပမာပေးတာ ဟောဒီခန္ဓာကိုယ်ကြီးထဲမှာညံနဲ့ကြည်ခိုင်းတာခန္ဓာကိုယ်ကြီးထဲမှာညံနဲ့နော်ယုတ်ဓမ္မတွေနန္ဓမ္မတွေဆိုတဲ့တောင်ပုံကြီးထဲမှာတူးခိုင်းတာယုတ်တရားနန္တရားတွေကိုမြင်အောင်ကြည်ခိုင်းတာဘာနဲ့လဲဝီရိယနဲ့နော်ကြိုးကြိုးစားစားလောက်ပါဆိုတာတမ္မာဝါယမအဲ့ဒါမက်ခင်၈ပါးထဲမှာတမ္မာဝါယမဆိုတဲ့မက်ခင်နဲ့ဒါလောက်ခိုင်းတာနော်အဲ့တော့ ပြောရရင်တော့ဒါမက်ကင်၈ပါးနဲ့ကြန့်ခိုင်းတာပါပဲเนาะကြန့်ခိုင်းတာအဲ့တော့တရားရိပ်တာတွေမှာ ဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်တရားထိုင်ပြီဆိုရင်ကြိုးစားရမယ်တတိဉာဏ်ပညာနဲ့ကြည့်ရမယ်လို့ဘုရားကအဲ့ဒါကိုဆိုလိုတာเนาะတတိဉာဏ်ပညာနဲ့ကြည့်ခိုင်းတာเนาะကြိုးစားပြီးတော့အထုတ်ခိုင်းတာကြိုးစားပြီးတူတူဆိုတော့အဲ့ဒီမှာတကားကြီးမင်းထုတ်ကို တွေ့တယ်တဲ့ တကားကြီးမင်းတို့ဆိုတာအဲ့တကားကအတွင်းကနေမှတကားလော့ချလိုက်တာနဲ့အပြင်ကလူကဝင်လို့မရတော့အဲ့ဒါကို တကားကြီးမင်းတို့ဆိုတာဘာပြောတာလဲဆိုတော့အဝိဇ္ဇာအမှောင်တူကြီးကို ပြောတာနော်အဝိဇ္ဇာဆိုတာဘာလဲမသိမှုဟိုအမေဒီအမေလို့မသိတာကိုအဝိဇ္ဇာပြောတာမဟုတ်ဘူးသစ္စာ၄ပါးကို မသိတာကိုအဝိဇ္ဇာလို့ပြောတာဟုတ်တယ်မဟုတ်လား သစ္စာ၄ပါးကိုမသိမှု အဝိဇ္ဇာသစ္စာမသိတာသစ္စာမသိဘူးဆိုတော့သစ္စာဘယ်နှပါးရှိတော့၄ပါးဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာတရားအထုတ်မယ်ဆိုတဲ့ပုဂ္ဂိုလ်တဦးတယောက်က ဒုက္ခသစ္စာကို တောင်မှ မသိရင်တဲ့ဘလို့နီးနဲ့မှ तू ကတရားအမထုတ်ခြင်းခန္ဓာရဲ့အပြစ်ကိုမမြင်သေးသမျှအဲ့ဒီပုံကိုယ်ဒီနိဗ္ဗာန်ဘယ်တော့မှမသွားကျင်သေးဘူးဘာလို့လဲသမုဒိယသစ္စာ တွေ့တာနေလို့ဒုက္ခလို့မသိလို့သမုဒိယကတွေ့တာတာ ဒါကြောင့်မို့တရားအထုတ်ခြင်းတဲ့ပုဂ္ဂိုလ်ကအရင်ဆုံးတရားကိုနာယူရတယ်။တရားတွေနာယူတဲ့အခါကျမှအော်ဒီခန္ဓာကြီးကဒုက္ခတုံဒုက္ခခဲကြီးပါလား။ဒီခန္ဓာကြီးကဒုက္ခသစ္စာကြီးပါလား။ဟောဒီခန္ဓာကြီးကဒုက္ခတုံကြီးဒုက္ခခဲကြီးဒုက္ခသစ္စာကြီးလို့သိတဲ့အခါကျတော့သမှုရိယာကိုပယ်တယ်။တဏှာကိုပယ်တာ ဘာလို့သိမှပယ်တာလဲဆိုတော့ဒုက္ခလို့သိမှပယ်တာအဲ့ဒီဒုက္ခလို့မသိသေးသမျှဒီဘယ်တော့မှမပယ်ခြင်းသေးဘူးတဲ့ဒါကြောင့်မို့အရင်ဆုံးအော်ဒီခန္ဓာကိုယ်ကြီးဟာဒုက္ခသစ္စာကြီးပါလားအခုစားဗျာမီအိပ်ရဗျာမီရေချိုးရဗျာမီနှိပ်ပေးရဗျာမီပြုပြင်ပေးရဗျာမီအော်ဒီလောက်ပြုပြင်ပေးနေရဘာရတတ်နဲ့အခုဆေယုံသွားရဆေကံသွားရအော်ဆေယုံဆေကံနေမသွားခြင်းလဲသွားရတာမရောက်ခြင်းလဲ ရောက်ရဘာကြောင့်လဲဒီခန္ဓာကိုယ်ကြီးရှိလို့တခါတည်းခွဲရဗျာမိဟဲ့စိတ်ရဗျာမိဟဲ့အိုးပိုက်ကြီးတွေတန်းလန်းနဲ့အမျိုးမျိုးဖြစ်ပြီးတော့နေရတာဒီခန္ဓာကြီးရှိလို့ငါဒီဒုက္ခတွေရတာပါလားလို့ခန္ဓာရဲ့ဒုက္ခကိုအရင်ဆုံးမြင်အောင်ကြည့်ရတယ်တဲ့ခန္ဓာဒုက္ခအရင်ဆုံးမြင်လိုက်တဲ့အခါကျတော့မှအော်ဒီခန္ဓာဒုက္ခကြီးဒုက္ခတုံဒုက္ခခဲကြီးပါလားဒီခန္ဓာကြီးက သိသွားပြီဆိုတဲ့အခါကျတော့ခန္ဓာကိုယ်ပေါ်မှာတွေ့တာတဲ့တမှုရိယကိုပယ်နိုင်တယ်တဲ့တမှုရိယသစ္စာတဏှာကိုပယ်မှာနော်တဏှာကိုပယ်မှာကဘာမှဘာကြောင့်ပယ်မှာလဲဒုက္ခလို့သိမှပယ်မှာအဲ့ဒါကြောင့်မို့အဲ့ဒီသိချောင်းပယ်ချောင်းဖြစ်တဲ့အကျင့်မြတ်ကြတော့မကသစ္စာလို့ခေါ်တယ်မကင်၈ပါးအကျင့်တရားကြီးအဲ့ဒီလိုကျင့်ရင်ကျင့်ရင်နဲ့မှအဲ့ဒီတဏှာတမှုရိယချုပ်ငြိမ့်တဲ့ ဩနိရောဓနိဗ္ဗာန်ဆိုတာ ရောက်တယ်ဆိုတာကိုအရင်ဆုံးတရားတွေကို နာယူရတယ်လေ့လာရတယ်ကြင့်ကြံရတယ်တဲ့အဲ့ဒီလိုသစ္စာတရားတွေသိတဲ့အခါကျမှ တကားကြီးမင်းတို့ကိုဖွင့်ပြီးအတွင်းဝင်လို့ရတယ်တကားကြီးဖွင့်ပြီးအတွင်းထဲဝင်ရတယ်အဲ့ဒီလိုပဲအခုအဝိဇ္ဇာဒေဟုသော မောဟကိုဖယ်ရှားရတယ်တရားတွေကိုသေချာနာယူရတယ်သေသေးချာချာမေးမြန်းရတယ်သေသေးချာချာဆွေးနွေးရတယ် ဒါဟာလမ်းမှန်လားလမ်းမှားလားဒါဘလို့လဲဆိုတာသိတတ်တဲ့ဆရာသမားတွေကိုယ့်ထက်ကျင့်ကြံထားတဲ့ပုံကိုယ်တွေစာတတ်ပေးတတ်တဲ့ပုံကိုယ်တွေထမ်းမှာသေးသေးခြားခြားလေးမင်းများတော့မှအော်ဒါတော့ဒီလမ်းဒါတော့ဒီလိုသွားတယ်ဆိုတာကိုလမ်းကိုပြပေးနိုင်တာတဲ့နော်အဲ့ဒါကြောင့်မို့ပထမဆုံးနံပါတ်1တကားကြီးမင်းတို့ကိုကလော်ထုတ်ပါကလော်ထုတ်ပါဆိုတာ အဝိဇ္ဇာကိုဖယ်ရှားခိုင်းတာတဲ့သစ္စာကိုသိအောင်အရင်ဆုံးလေ့လာခိုင်းတာနော်တကယ်သစ္စာကြီးတကယ်သိသွားတော့မှသောတာပန်တည်တာအဲ့တော့ဦးဇင်းတို့ကလောလောဆယ်သစ္စာကိုအကြံမြင်အပြင်ဩတရားရှာတဲ့ပုဂ္ဂိုလ်ဆိုတာဒုက္ခသမုဒယနိရောဓမဂ္ဂဆိုတဲ့ဒီသစ္စာ၄ပါးတရားကိုတော့အကြံမြင်အပြင်နားလည်ထားရမယ်သိထားရမယ်နာဘူးရမယ်တဲ့နော်အရိယာအဲ့ရဲ့တရားတွေကိုသူတော်ကောင်းတွေရဲ့တရားတွေကိုနော် နာဘူးကျင့်ဘူးထားတဲ့ပုံကိုဖြစ်ရမယ်အဲ့ဒါဒီတကားကြီးမင်းတို့ကို ကလော်ထုတ်တာအဲ့ဒီကနေပြီးတော့ဆက်တူးတဲ့တူးလိုက်တဲ့အခါကျတော့ဘာသွားတွေ့လဲဆိုဖားတွေ့တယ်ဖားကဦးဇင်းတို့ထာကထာပြန်ဖွင့်ပြတာတော့ဩတုမာယိကဖားတဲ့ဩတုမာယိကဖားဆိုဖားကသေးတလေသူ့သွားပြီးတော့ထိလိုက်လို့ရှိရင် तू ကဖောင်းတက်လာ ဒေါသတွေကကြီးပြီဖားကြီးဖားကြီးကဖောင်းကာဖောင်းကာလာပြီနောက်ဆုံးတော့သူ့ဒေါသကြောင့်ဖားကတခါတည်းလုံးသွားတာအကောင်ကြီးလုံးတခါတလေများသူပေါက်တောင်ကွဲတယ်သူ့ရဲ့ဒေါသကြောင့်ပေါက်ကွဲပြီးတော့ကြီးစာငှက်စာဖြစ်ရတယ်တဲ့အဲ့ဒါဥဒ္ဓမာကြီးကဖားသူ့ရဲ့ဒေါသကြောင့်သူ့ကိုယ်သူသေရတဲ့အဆင့်ရောက်တာကိုမြတ်စွာဘုရားဥပမာပေးတာ အဲ့ဒီဖားဆိုတာတခြားမဟုတ်ဘူးတဲ့အာကြည်သောဒေါသကိုပြောတာဦးဇင်းတော်တရားတော်မတွေအခုတရားထိုင်တော့မလှုပ်နဲ့ကဲကြာကြာလေးသီးခံပြီးထိုင်ဆိုတော့ကြာကြာလေးသီးခံပြီးထိုင်လိုက်တဲ့အခါကျတော့အဲ့ဒီဖာထွက်မလာဘူးလားမခံညင်ဘူးတက်လာတဲ့ဝေဒနာကြီးကိုစိတ်ကကြည်ကြည်ပြီးဆင်းရဲတာဒါကြီးကဘလို့ပြောက်ပါမလို့နော် တချို့လေများဆိုတခါတည်းလက်သီးလက်မောင်းတမ်းပြီးတော့ကိုတခါတည်းကိုဒေါသတွေဖြစ်လာတာနော်ဘာလို့လဲအတွင်းထဲကဓာတ်လေးပါဖောက်ပြန်လာတဲ့အခါရောက်တော့အဲ့ဒီမှာဓာတ်ကြီးလေးပါရဲ့ဖောက်ပြန်တဲ့သဘောရဲ့အပေါ်မှာနောက်ကတခါတည်းဒေါသတွေဘာဖြစ်လို့ဒိဋ္ဌိသွားကတ်တာဝို့ဒီခန္ဓာကိုယ်ကြီးကိုငါကိုလို့ငါဟာလို့ငါဥစ္စာလို့သွားပြီးအယုကလွဲလိုက်တဲ့အခါကျတော့ဒိဋ္ဌိကပ်ပြီးအဲ့ဒီမှာဒေါသမိတွေတောက်ပြီးတော့အဲ့ဒီဝေဒနာကြီးကိုမခံညံဘူး မကြည့်ခြင်းဘူးစိတ်တွေတနှုံနှုံဆင်းရဲလာတယ်အဲ့ဒီတနှုံနှုံဆင်းရဲရတဲ့ဒေါမနတကနေကြမ်းထမ်းတဲ့ဒေါသတွေဖြစ်လာအာ နောက်ဆုံးတော့ကိုသူကသူတေမရတေရောကွာကဲမထူတော့ပါဘူးကဲဖြုတ်လိုက်ပြီကွာဟောတိမခံနိုင်တော့ဘူးတရားထိုင်ရင်းနဲ့ဖြုတ်ရပြန်ပြီတခါပြန်ထိုင်ပြန်ပြီထောက်ပြန်တက်လာပြန်ပြီပြန်တက်လာပြန်တော့ပြန်ပြီဘာလို့ပဲပြန်လဲပြန်ဖြုတ်ရပြန်ပြီနဲ့အဲ့ဒီနားတွေအဲ့တော့ပัจฉာကိုလဲနေတာပဲအဲ့ဒါဘာလို့လဲဆိုတော့ အဲ့ဒီဖားထွက်ထွက်လာလို့နော်အဲ့ဒါအာကြည်တော်ဖားဆိုတာကဒေါသကိုပြောတာတဲ့တရားအထုတ်တဲ့ပုဂ္ဂိုလ်ကအဲ့ဒီဖားထွက်တိုင်းထွက်တိုင်းအချိန်တိုင်းပြင်းနေလို့ကတော့ဥစဉ်တော့ဒကာဒကမတွေမရဘူးအဲ့ဒါသီးခံပြီးကြည့်ရပါနော်သီးမခံနိုင်သေးဘူးတပည့်တော်တနာရီတနာရီခွဲနှစ်နာရီလုံနေရင်နဲ့ဝေဒနာမရသေးဘူးဖရာသီးမခံနိုင်သေးဘူးဆိုသီးခံ သိခံပြီးတော့ကိုအဆုံးစွန်ကိုသူကသိခံခြင်းခွင့်လွတ်ခြင်းစွန့်လွတ်ခြင်းဆိုတဲ့အဲ့ဒီတရားတွေနဲ့ကိုကိုယ့်ရဲ့စိတ်တန်တန်မှာလုံးဝကိုစ조사ပြီးတော့ကိုစိတ်စောမလျှော့ဘဲနဲ့ဘာပေါ်ပေါ်ကဲဒေဂနာနီဒီလိုပဲလာမှာပဲဒီဒေါသကြီးနဲ့သိရင်ငါအပယ်ဆင်းရလိမ့်မယ်အဲ့တော့သူကသူဝေဒနာဘလို့ပဲတက်တဲ့ငါကိုမမဟုတ်တာငါဥစ္စာမမဟုတ်တာငါမမဟုတ်တာဆိုပြီးတော့တခါတည်းအဲ့ဒီမှာသိခံလက်လျူရှု အဲ့ဒီဒေါသဖြစ်နေတဲ့နေရာပူတဲ့နေရာကြီးကြိုက်တဲ့နေရာကြီးအဲ့ဒါကိုမကြည့်ဘဲနဲ့ကိုရှုနေတဲ့ရှုွက်ပေါ်တမာတိကိုရောက်အောင်တင်းဝင်လေထွက်လေမှတ်တဲ့လူကလည်းဝင်လေထွက်လေမှတ်စိတ်ရှုရင်လည်းစိတ်ကိုရှုရုပ်ရှုတဲ့ပုဂ္ဂိုလ်လည်းရုပ်ကိုပဲကြည့်နာရာကြီးမကြည့်နဲ့ကြိုက်တာကြီးမကြည့်နဲ့ထုံတာကြီးမကြည့်နဲ့စိတ်ကအဲ့ဒီဘက် ရောက်သွားလည်းပဲကိုရှုွက်ပေါ်မှာပဲရောက်အောင်ဆွဲတင်အဲ့ဒီလိုနဲ့တခါတည်းဇွဲကောင်းကောင်းနဲ့သိခံပြီးတော့ကြိုးလဲကြိုးစားလိုက်ရော အဲ့ဒီဓာကြီးလေးပါးတွေလဲချုပ်ငြိမ့်လဲသွားရောအဲပြီးကြေးပြီးတော့ဩငါဒီနေရာလေးချမ်းသာလိုက်တာစောတော်တုန်းကငါနာတယ်ငါကြိုက်တယ်ဆိုအခုမရှိတော့ဘူးငါနာတယ်ဆိုတာလည်းမရှိတော့ဘူးငါကြိုက်တယ်ဆိုတာလည်းမရှိတော့ဘူးငါထုံတယ်ဆိုတာလည်းမရှိတော့ဘူးငါကျင်တယ်ဆိုတာလည်းမရှိတော့ဘူးအော်အခုကြတော့လဲချမ်းသာလိုက်တာအဲ့ဒီချမ်းသာတဲ့နေရာလေးကိုဒုက္ခဝေဒနာ ဓာတ်လေးပါးဖောက်ပြန်တဲ့ဝေဒနာဆုံးလဲဆုံးရအဲ့နေရာရောက်သွားအဲ့ဒီနေရာလေးရောက်သွားတဲ့အခါကျမှဒါကဝေဒနာချမ်းချုပ်တဲ့နေရာလေးပဲပြောသေးတာနော်ဓာတ်လေးပါးတွေချုပ်တာလေးပဲပြောတာဝေဒနာချုပ်တယ်လို့ပြောရင်လည်းဒါဟိုဟိုမှားတယ်လို့ပြောခံမှာဆိုလို့ဟိုဦးဇင်းတို့ကလောကသုံးကတော့ဝေဒနာချမ်းကြီးချုပ်တယ်ပဲသုံးကြတာမဟုတ်တာသုံးတာဝေဒနာဆိုတာကတော့တကယ်တမ်းကတော့ तू ကဝေဒနာသုံးမျိုးကဘယ်တော့မှ तू ကချုပ်ရိုးထုံးတာမရှိဘူးဝေဒနာ ဝေဒနာအလုံးချုပ်တဲ့နေရာရောက်ပြီဆိုအဲ့ဒါနိဗ္ဗာန်ရောက်တာပဲအဲဒီစိတ်ဖြစ်နေသည်မြဝေဒနာဆိုတာဖြစ်တာကိုစိတ်ဖြစ်ရင်ဝေဒနာဖြစ်တယ်ဆိုတော့ဒုက္ခဝေဒနာမဟုတ်ရင်ဟိုကဒုက္ခဝေဒနာဖြစ်နေတာပဲအဲ့ဝေဒနာချမ်းလို့ပြောတဲ့ဟာကြီးအကျမ်းသားကြီးချုပ်သွားတော့ဟိုဘက်မှာငြိမ့်နေတဲ့ဒုက္ခဝေဒနာပြန်ပေါ်နေတာပဲဒါကြောင့်မို့ဝေဒနာချုပ်တယ်လို့ပြောရင်ကြတော့မှားတယ်လို့ပြောကြတာเนาะဝေဒနာဉာဏ်ကြီးချုပ်တယ်လို့ဒါအကျမ်းမြင်အဖြစ်သုံးတာเนาะ အသုံးတာတကယ်တမ်းကတော့သူ့ရဲ့ဓာတ်ကြီးလေးပါရဲ့ဓာတ်ကြမ်းသဘောတွေသူ့ဟာသူဟိုတဖြည်းဖြည်းကနေပြန်ကျသွားတဲ့သဘောလေးပဲအဲ့ဒီလိုဝေဒနာချုပ်တယ်လို့ကြတော့ပြောလို့မရဝေဒနာအာတကယ်တမ်းချုပ်ဆိုရင်သုံးပါးသောဝေဒနာတို့ရဲ့ချုပ်တဲ့နေရာဆိုတာနိဗ္ဗာန်ပဲရှိတယ်။နော်ဝေဒနာသုံးပါးချုပ်သွားတာကနိဗ္ဗာန်ပဲရှိတယ်။အဲ့ဒါကြောင့်မို့ဒီအကျမ်းသားအဖြစ်တော့လောကတော့အခေါ်အယောအဝေါ်ရပြောတာပေါ့။တရားထိုင်ရင်းနဲ့ အဲပူတယ်တောက်နဲ့တင်းနဲ့ထုံနဲ့ကျင်နာကြီးတွေကြိုက်လာတယ်ကြိုက်လိုက်ကိုသီခံသီခံပြီးရှုရွှေရွှေရွှေနဲ့အဲ့ဒီကျင်နာတွေကြိုက်တာတွေထုံတာတွေအကုန်လုံးကချုပ်ငိမ့်ပြီးတော့အဲသွားတဲ့နေရာလေးရောက်သွားတာနော်အဲ့ဒီနေရာလေးရောက်သွားတာကိုပြောတာအဲ့ဒီလိုရောက်သွားတဲ့နေရာမျိုးလေးရောက်သွားရင်တော့စောစောကအာကြည့်တော့ဒေါသကမထွက်တော့ဘူးနော်အဲ့ဒီမှာ तू ကဒါလေးပါဖောက်ပြန်လာတဲ့အချိန်မှာ तू ကထွက်လာတာအာကြည့်တော့ဒေါသဆိုတာဖားကနော် तू က ထွက်လာတော့ကြောင့်မို့အဲ့ဒီဖားကိုဦးဇင်းတို့ကခန္ဓာကိုယ်ထဲမှာရှိတယ်အာတိတော်ဒေါသဆိုတာရှိတယ်အဲ့ဒီဒေါသကိုဘာလို့ရမှာလဲသိခံရမှာတခါတည်းပယ်ဖို့ကလည်းမရသေးဘူးနော်ဒေါသပယ်တာကအနာဂါမိမတ်မှာအပြီးပယ်တာသောတာပန်လည်းမပယ်သေးဘူးသဂရာဂံလည်းမပယ်သေးဘူးအနာဂံပုဂ္ဂိုလ်ကြီးမှာဒေါသကအပြီးပယ်တာအဲ့ဒါကြောင့်မို့ဒေါသကြီးအပြီးပယ်လို့ကဘလို့မှမရဘူးဦးဇင်းတို့ကအဲ့တော့ဘာလို့ရမှာသိခံရမှာ သိခံရမှာ အကျမ်းသားကြီးပေါ်တော့လဲဒေါသထွက်လာတယ်သိခံအကျမ်းသားကုံသွားပြန်တော့လဲဘာပြန်လာလဲအလတ်စားနဲ့အနုသားဝေဒနာလေးတွေဖြစ်လာပြန်တော့တနှုတ်နှုတ်ဆင်းရဲနေသေးတာမြင်းမြင်းမြင်းမြင်းနဲ့ကြမ်းလည်းမကြမ်းဘူးသူကကြမ်းလည်းမကြမ်းထားမနဲ့အရင်တော့ကဝေနာကြမ်းချီတုံးကကိုကကြိုးစားပြီးတိုက်ရတာကတမျိုး तू ကအကြမ်းအကြမ်းညင်ဟိုဟာကြတော့အနှုတ်သားဆိုတော့ तू ကပိုခက်ပြန်တယ်စိတ်ထဲမှာကလိကလိကလိကလိကလိကလိနဲ့ तू ကအတော်နေရထိုင်ရခက်တာ အဲ့ဒါလေးကလည်းပြန်လာတယ်နော်အကျမ်းသာပြီးပြန်တော့အဲ့ဒါလေးပြန်လာတဲ့ခါကျတော့အဲ့ဒီမှာပေါ်အဲ့ဒါလေးပေါ်မှာသွားပြီးစိတ်ကတနှုံတော့သွားဆင်းရဲနေပြန်တယ်တဲ့အဲ့ဒီဆင်းရဲနေတဲ့အခါကျတော့လေအဲ့ဒီဆင်းရဲနေတဲ့အဲ့ဒီတနှုံတော့ဖြစ်နေတဲ့ဒေါသလေးကိုမကြည့်နဲ့နော်အဲ့ဒါလေးကိုဥပ္ပခါရှုပ်ပြီးတော့ကိုရှုပ်နေတဲ့ရှုပ်ွက်တစ်ခုပေါ်မှာတင်ပြီးတော့ရှုပ်ရဲရှုပ်ရဲရှုပ်ရဲနဲ့နောက်ဆုံးတော့အဲ့ဒီအနုသားလေးတွေအလှစားလေးတွေအဲ့ပေါ်မှာဖြစ်နေတဲ့ဒေါသတရားလေးတွေပေါ့အကုန်ပယ်နိုင်သွားတာ ပယ်နေအပြီးပယ်တာတော့မဟုတ်သေးဘူးဒရင်ငါအပြင်ပယ်သွားတာဒရင်ငါအပြင်အဲ့ဒီပါအနှူသားလေးတွေအလတ်စားလေးတွေပေါ်မှာတနှုံဆင်းရဲနေတာလေးတွေအဲ့ဒါလေးတွေပါအကုန်လုံးပယ်ပြီးတော့ငြိမ့်အေးပြီးတော့သွားတယ်နော်အဲ့ဒါတိခံသွားရင်အဲ့ဒီဖာကလောထုတ်တဲ့အဆင့်မှာအဲ့လိုရနိုင်ပါတယ်နော်တိခံပြီးတော့အဲ့လိုကျင့်တိခံပြီးတော့အဲ့လိုကျင့်ရမယ်တဲ့နော်အဲ့ဒါကြောင့်မို့ဖာကလောထုတ်ပါဆိုတာဥစဉ်တော့တရားအထုတ်တဲ့ယောဂီတိုင်း ယောဂီတိုင်းဦးဇင်းတို့ဒကာဒကမတွေလူတိုင်းတွေ့ရမှာနော်သူခန္ဓာမှတွေ့တာမဟုတ်ဘူးငါခန္ဓာမှတွေ့တာမဟုတ်ဘူး तू လည်းဖားရှိတယ်ကိုလည်းဖားရှိတယ်နော်အဲ့ဒီဖားကနော်အသေးနဲ့အကြီးပဲကွာမာနော်ဒေါသအာကြီးတဲ့လူကြတော့ဖားပိုကြီးတယ်တခါတည်းလက်ပါခြေပါတခါတည်းနော်ဒေါသတွေအဲ့ဒါမျိုးတွေဒီဖြစ်တယ်တဲ့ဒါကြောင့်မို့တရားအားထုတ်တယ်ဆိုတာအဲ့ဒီအကြံသာဖြစ်တဲ့ဒေါသတရားကြီးကိုယ့်ရဲ့တန်တနာမှာကိမ့်ကိမ့်လာတယ် မျက်စိနဲ့အဆင်းနဲ့မြင်တိုင်းမှလည်းပဲမကြိုက်ရင်ဒေါသဖြစ်တာပဲနားနဲ့အတန်နဲ့ကြားတိုင်းလည်းဒေါသဖြစ်တာပဲဖြစ်ပေါ်လာတဲ့ဒေါသတွေကိုလည်းထိရမယ်တဲ့ဒါသောတော့ခန္ဓာကိုယ်ဓာတ်လေးပါဖောက်ပြန်တဲ့အချိန်လေးမှာပေါ်တဲ့ဒေါသတွေမဟုတ်ဘူးတဲ့အခြားအခြားဖြစ်ပေါ်လာသောဒေါသမှန်သမျှအလုံးကိုလည်းအကုန်လုံးပယ်ရှားပြီးတော့ထိမ့်သိမ့်ပြီးတော့လောက်ရမယ်เนาะအဲ့ဒါကြောင့်မို့ဒေါသဆိုတဲ့အာကြည်သောဖာเนาะ အဲ့ဒီဖားကိုလည်းကလော်ထောတဲ့ဆိုသိခံပြီးတော့ရှုလိုက်ပါတဲ့အဲ့တော့အခုသောတော်တုံးကပထမကတောင်မို့တို့ပြောခဲ့တာအပြင် အခုဒီဘက်ကိုစမှတ်ရမှာကတကားကြီးမင်းတို့ကစမှတ်ခဲ့နော်တကားကြီးမင်းတို့အဲ့ဒါကအဝိဇ္ဇာတိဟူသောမောဟအဲ့ဒီကနေတူးတော့ဖာကြီးတွေ့တယ်ဖာဆိုတာဒေါသကိုယ့်ရဲ့စိတ်စိတ်ထဲမှာ မြင်တာပေါ်မှာကြားတာပေါ်မှာနားတာပေါ်မှာစားတာပေါ်မှာတွေးတာပေါ်မှာကြံစည်တာပေါ်မှာပေါ်လာသည်မြနော်အာယုံ6ပါးတကား6ပါးတွေးတိုင်းတွေးတိုင်းတွေးတိုင်းမှာဖြစ်ပေါ်လာတဲ့ဒေါသတရားတွေကိုဖယ်ရှားပါတဲ့နော်အဲ့ဒေါသတရားတွေကိုသိခံခွင့်လွတ်ပြီးတော့အဲ့ဒါဖယ်ရှားပေးပါတဲ့အဲ့ဒီကနေပြီးတော့ဒေါသကိုဖယ်ရှားပြီးတော့ဖားကိုကလော်ထုတ်ပြီးတော့ဆက်တူတဲ့ဆက်တူတော့လမ်းနဲ့တွေ့တွေ့တယ်ဆရာ လမ်းနှစ်သွဲဆိုတာစာမှာဘာပြလဲဆိုဝီဇိကိစ္စဝီဇိကိစ္စဆိုတာဘာလဲယုံမှားတန်တရဝီဇိကိစ္စဆိုတာယုံမှားတန်တရလမ်းနှစ်သွဲဆိုတာဥပမာလေးပြောရရင်တော့လူတယောက်ကတခါတည်းတခိုးဓမြတွေလိုက်လာလို့ तू ကပြေးတယ်တဲ့ပြေးတဲ့အခါကျတော့ရှေ့ရောက်တော့လမ်းကနှစ်ခွတွေ့တယ်လမ်းနှစ်ခွတွေ့တဲ့အခါကျတော့သဘွေသဘွာဖြစ်နေတာ ဟာဘယ်ပြမှမသိလမ်းမှမှမသိလမ်းမှမသိအဲ့မှာလမ်းတစ်ခုကိုရွေးပြီးတော့အဲ့ဒီလမ်းဒီလမ်းကတော့ဒါငါတို့လိုချင်အောင်ရောက်မဲ့လမ်းပဲဆိုပြီးတော့အဲ့ဒီလမ်းကိုပဲလိုက်ပြီးပြေးရတကယ်သူပဲတဲ့အခုလည်းပဲသူက ဝီဇိကိစ္စဆိုတာဒီထက္ကရာတဏီယာမှာဖွင့်ပြတာကတော့သူကတော့ဒီမက်ကင်၈ပါးဆိုတဲ့အကျင့်လမ်းရယ်တမ္မာမက်ကင်နဲ့မိစ္ဆာမက်ကင်ပေါ့လမ်းနှစ်သွဲကိုအဲ့ဒီလိုပြန်ပြတယ်နော် တမ္မာမက္ကင်နဲ့မိစ္ဆာမက္ကင်ဆိုတာ လွယ်အောင်ပြောရရင်တော့ဥစဉ်တို့တရားအထုတ်တဲ့အခါမှာဥစဉ်တို့တရားတွေတက်လာတယ်တရားတက်လာတဲ့အခါကျတော့လမ်းမှန်လမ်းမှဘလို့ဖြစ်တတ်လဲဆိုတော့ငြိမ့်သွားတာတွေအေးသွားတာတွေချမ်းသာသွားတာတွေကိုအေးဒါတွေကတော့နိဗ္ဗာန်လို့ထင်တယ်ဆိုပြီးတော့အဲ့ဒီမှာနိဗ္ဗာန်လို့ထင်သွားတတ်တယ်နော် ငြိမ်းအေးမှုတွေချမ်းသာမှုတွေဝမ်းသာမှုတွေပီတိဖြစ်မှုတွေအဲ့ဒါမျိုးလည်းဖြစ်တတ်တယ်နောက်တစ်ခုကငါတရားတွေအထုတ်လိုက်တာသမာဓိကလည်းမရဘူးငါမှဘာတွေမြန်ပြမထားလို့လည်းမသိဘူးဟော ဖြစ်လာတာနော်ဦးဇင်းတို့ယဟန်တော်တွေဆိုရင်လည်းအဲ့ဒါခဏခဏဖြစ်တတ်တယ်တချို့လေတကယ်ချင်းတွေသူတရားထုတ်ရင်ကိုရောတရားကလည်းမတက်တော့ဘူးတမာတိတွေကလည်းမရပါရာဇိကမြန်ကြမြန်ကြထားလို့လား ကိုကိုကိုတန်တရားတွေဝဲလာတာကိုတော့ဘယ်တော့မှကြလို့လဲကိုတော့ဟာအဲ့လိုလည်းမသိဘူးတဲ့ဟောဗျာမသိဘဲနဲ့တရားအထုတ်မရတာနဲ့ကိုကိုကိုစွတ်စွတ်ဆွဲနေတာနော်အဲ့ဒါလူတွေမှလည်းဖြစ်တတ်တယ်ဟာငါဟိုပြမလို့လားဒီပြမလို့လားဟိုအကြောင်းလားဒီအကြောင်းလားဆိုပြီးတော့အဲ့ဒီမှာနေကိုအထုတ်မဲ့တရားတွေရဲ့အပေါ်မှာတန်တရားတွေဖြစ်ပြီးတရားတွေအမထုတ်ဖြစ်တော့ဘူးနော်ဇဝေဇဝါတွေဖြစ်ပြီးတော့အဲ့ဒီကြတော့ ဒါတွေဟာဘလို့လဲဆရာသမားထံသိချာမေးမြန်းနော်ဝီဇိကိစ္စတန်တရားတွေဖြစ်လာတာတန်တရားတွေဖြစ်လာတော့ဒီတရားတွေကဟုတ်ရဲ့လားဒီဓာကြီးကကျင့်လို့နိဗ္ဗာန်ရောတကယ်ရမလားတန်တရားတွေအကုန်ဖြစ်ကုန်တာနော်အမှားအကြံစီတွေတွားဖြစ်တယ်အဲ့ဒီတော့တမာဒိဋ္ဌိအမှန်မြင်တဲ့လမ်းကို ရောက်အောင်ကတော့ဆရာသမားထံမေးမြန်းဒီဟာဒီတပည့်တော်ကျင့်တယ်တပည့်တော်ကျင့်နေတာတော့ဟလိုဟလိုမြင်နေတယ်ဖေရ ဒါဒါဒါတော့ဖြစ်နေတယ်ဖေအရှင်ဖေဒါကတော့မှန်သလားမှားသလားဆိုတာတကယ်ကြင့်ထားတယ်ဆရာသမားတွေအဲ့ဒါမျိုးတွေနဲ့မေးတဲ့အခါကျတော့ဩဒီဟာကတော့ဩစာမာတလူပြတယ်စာနဲ့ဒီဟာနဲ့ခန္ဓာနဲ့တိုက်ကြည့်နော်ခန္ဓာနဲ့စာနဲ့ကိုက်ကိုကိုက်ရမှာနော်မြတ်စွာဘုရားတရားဟောတဲ့တရားကငါသိတာပဲဆိုတဲ့တရားသည် မှန်မမှန်ဘာနဲ့တိုက်ရမှန်းလဲဆိုတော့ခန္ဓာနဲ့စာနဲ့ပြန်တိုက်ကြည့်လို့ရတယ်မြတ်စွာဘုရားရဲ့အဘိဓမ္မာတရားကသုတ်တန်နေထဲမှာဝတ္ထုတွေကြတော့အဲ့ဒါကြတော့အစဉ်ဆက်ပြောလာတာဆိုတော့နည်းနည်းပါးပါးလွဲကျင်လဲလွဲမယ်အဲ့ဒါအဲ့ဒါကကြတော့ဦးဇင်းတို့ဘာမှအာသူ့ကိုဟိုလိုပြန်လုပ်လို့မရဘူးဒါကတော့အခုတန်ခါယတနာတွေအဆက်ဆက်တင်ခဲ့တဲ့ဟာကိုပဲဦးဇင်းတို့ကအထောက်ထားအနေနဲ့ခိုင်ခိုင်မာမာယူရတာ တန်ဃာတော်မထေမြတ်တွေကတော့ဒီအယူဆဗုဒ္ဓရဲ့အယူဆဒီလိုရှိပါတယ်ဒီအယူဆဗုဒ္ဓရဲ့အယူဆဒီလိုမဟုတ်ပါဘူးဆိုပြီးတော့အဲ့ဒါကတော့မထေမြတ်ကြီးတွေကအကုန်လုံးဆုံးဖြတ်ပြီးတော့ဒီတုတ်တန်ဒီဟာဒီထားပါတော့အခုဦးဇင်းတော်မြန်မာပြည်မှာဇင်းမဲ့ပါဏာတတို့ဆိုတာကြီးတွေရှိတယ်လေဇင်းမဲ့ပါဏာတဆိုတာမြတ်စွာဘုရားကအခြားဆက်ကြဝဠာမှာသွားပြီးတော့ရှင်မရေရောင်ဆောင်ပြီးတော့ဟိုတရားဟောတဲ့ဟာတွေကိုသူတို့ကအခြေခံပြီးတော့ဇက်အိမ်တွေဖွဲ့ထားတာနော် ဇာအိမ်တွေဖွဲ့ထားတာမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ကရှင်မြင်ပုံနဲ့ဇာအိမ်ဖွဲ့ပြီးတော့အာတခါတည်းမိဖုရားတွေကဘသူတွေဘသူတွေဆိုပြီးတော့ဖွဲ့နှွက်ပြီးတော့ရေးထားတာဇင်းမပဏာတတို့ဆိုတာရှိတယ်အဲ့ဒါတွေကြောဥစဉ်တို့ထေရဝါဒလက်မခံဘူးထေရဝါဒဒီအခုတန်ဃာယနာတင်တဲ့အထက်မှာအဲ့ဒါဇင်းမပဏာတလာတဲ့ဟာတွေဆိုတော့အဲ့ဒါကြောင့်မို့အဲ့ဒါမျိုးတွေဆိုလက်မခံဘူးပေါ့ဟိုဥစဉ်တို့ဒီအဘိဓမ္မာတရားကြတော့သူက အပြင်မှာကိုတွေ့တဲ့ဟာခန္ဓာကိုယ်တွေ့နဲ့အခုစာနဲ့ကိုက်ကိုကိုက်ရမှာခန္ဓာကိုယ်တွေ့နဲ့စာတွေ့နဲ့အဲ့တော့အခုကိုကျင့်တဲ့တရားမှန်မှန်မှန်အဲ့ဒါစာနဲ့ခန္ဓာနဲ့စာထဲပါရင်ပါတဲ့အတိုင်းဒီခန္ဓာဒီတွေ့ရမယ်ခန္ဓာထဲမှာတွေ့တဲ့အတိုင်းဒီစာထဲမှာတိုင်းဖြစ်ရမယ်နော်အဲ့ဒါမျိုးနဲ့ကို तू ကစာနဲ့ခန္ဓာနဲ့ကလာပြီးကို तू ကကိုက်ညီမှု ပြသွားရလိမ့်မယ်အဲ့ဒါမှတကယ်စစ်မှန်တယ်တဲ့ဒါကြောင့်မို့ဒီနေ့ကဦးဇင်းကို ဟိုဒီကအော်စီတယောက်ကဒီနေ့ကဗီယက်နမ်နေတရားပွဲမှာအဲ့ဒီဟာကိုမေးတာဖះဟောခဲ့တဲ့တရားတွေလည်းကြာလှပြီတဲ့ဒါကြီးတွေကိုအမှန်လို့ဘယ်လိုလုပ်ယူဆမှာလဲတဲ့အဲ့တော့ဒါထေရဝါဒမှာတန်ဃာရဏအဆင့်သင့်တင်ခဲ့တယ်ရသော်ဘုရားဟောရှိတယ်အထာကတာဖွင့်ရှိတယ်တီကာဖွင့်ရှိတယ်အဖွင့်နေလောက်ရတယ်နောက်ပြီးတော့ခန္ဓာမှာတရားအားထုတ်ကြည့်လိုက်ရင်ကဲစောသောအခုမြတ်စွာဘုရားပြောတဲ့အခု ဖာတိဟူသော ဒေါသကိုကလော်ထုတ်ပါဆိုတော့ကဲလူတိုင်းမရှိဘူးလားလူတိုင်းမှာရှိတယ်နော်နော်လူတိုင်းမှာရှိတယ်အဲ့ဖာလူတိုင်းမှာရှိတယ်အခုတို့ဒီဟာအော်စီတရားထိုင်ခိုင်းထိုင်ခိုင်းအမေရိကန်ထိုင်ခိုင်းထိုင်ခိုင်းကြာကြာထိုင်လိုက်ရင်အဲ့ဒေါသထွက်လာမှာအဲ့ဒါဒီဖះဟောနဲ့ညီတာပဲဒေါသရှိလို့ဖားရှိလို့ तू မခံနိုင်လို့လှုပ်မယ်ပြင်မယ်ကြွမယ်မရတော့ဘူးထပ်ပြင်တော့မယ်ဆိုတော့ဖြစ်လာအဲ့ဒေါသရှိလို့အဲ့ဒါကြောင့်မို့ အဲ့ဒီလိုခန္ဓာနဲ့ညှိရတယ်လို့ခန္ဓာနဲ့အဲ့လိုညှိမှဒါလျင်တကယ်အစစ်အမှန်ဒါဒီမှန်တယ်မှားတယ်ဆိုအဲ့လိုဆုံးဖြတ်ချက်ချလို့ရပါတယ်ဆိုတော့မှအဲ့ဒီကြမှာ तू လက်ခံပါပြီတဲ့သူတို့ကဘာလို့လဲဆိုတော့ဟိုစကားတွေဟာအဆင့်နဲ့ပြောလိုက်ရင်တယောက်ကနေတဆင့်တဆင့်တဆင့်ပြောရင်စကားဆိုတာမှားထွက်သွားတာတဲ့မှားထွက်သွားတာဆိုတော့ဦးသိန်းကအဲ့နေရအဲ့ဒါနဲ့အဲ့ဒီကအော်စီဖြူတကာကြီးကိုအဲ့ဒါမျိုး သူတို့အိမ်တိမ်မှာအဲ့ဒါရှင်းပြလိုက်ရတယ်เนาะဒါကြောင့်မို့အခုလည်းပဲဒီဝီဇိကိစ္စဆိုတဲ့အပိုင်းကန္တာမှာဒီဝီဇိကိစ္စတန်တရားတွေဖြစ်နေတာပြေပြောက်ဖို့ကြတော့ဒါနိမန်လမ်းမှန်စာပေနဲ့အညီဟောပြောင်းပြသကိုတွေတွေနဲ့လည်းကျင့်ထားတဲ့ဆရာမျိုးတွေဒါတော့ရှာရမှာပဲဆရာရှာတဲ့နေရာမှာလည်းအခုပြောသလိုပဲကိုကမှားလားမှန်လားကိုကမသိဘူးလေမြတ်စွာဘုရားကိုယ်တိုင်လည်းပြောတာပဲဆရာကောင်းရှာဆရာကောင်းရှာ ဆရာကောင်းရှာပြီးမှတည်တည်ချာချာလှုပ်မြတ်စွာဘုရားလည်းဒီတိုင်းပဲပြောတာပဲအဲ့တော့ဦးဇင်းတို့တွေကလည်းဒါဒီလိုပဲရှာမှာပဲဟုတ်တယ်မို့လားတကယ်ပြနိုင်တဲ့ဆရာဟုတ်သလားတကယ်နီးမှလမ်းမှပြနိုင်လားကိုမေးတာတွေပေါ်မှာတခါတည်းတည်တည်ချာချာစဉ်းစားရမယ်သုံးသပ်ရမယ်ဖျားဟောဒီနဲ့တိုက်ဆိုင်ကြည့်ရမယ်စစ်ဆဲကြည့်ရမယ်အဲ့ဒီကြမှာကြောင့်မို့မယုံအပ်ရာတွေမြတ်စွာဘုရားဟောတာငါဖျားတိုက်ရဟောတယ်ဆိုလဲမင်းမယုံနဲ့အောင်နဲ့အာဒါကတော့စာပေကျမ်းကနဲ့ပါတယ်ဆိုလဲမယုံနဲ့အောင်နဲ့ စာပေကျမ်းဂန်နဲ့ပါတယ်မယုံနဲ့အောင်ဆိုတွက်ကြည့်လေအခုဇင်းမဲ့ပဏာတဆိုပြီးရေးထားတဲ့ဇာုတ်တွေဦးဇင်းတို့ငယ်တုန်းကဖတ်လို့ကောင်းလို့ဖတ်တာအဟုတ်တောင်ထင်းနေကြတာပဲနောက်တော့မှဒါတွေကပိဋကစာတွေတဲ့မဟုတ်ဖက်နဲ့သူတို့ဟာသူတို့စိတ်ကူးယင်ပြီးရေးထားတာမြတ်စွာဘုရားဟောတဲ့နေရာတော့ရှိပါတယ်တခါတလေအခြားဆက်ကြဝဠာတွေမြတ်စွာဘုရားကြွသွားပြီးတော့သူတို့ရဲ့ရှင်ဘုရင်ပုံစံနဲ့မြတ်စွာဘုရားဝင်ပြီးတော့တိတ်စကားပြောသလိုနဲ့တရားတွေဝင်ဟောထားခဲ့တာသူတို့မကြားဘူးတဲ့ တရားစကားတွေဖြစ်နေရစ်တယ်တဲ့ဟာငါတို့ဘယင်ကြီးကဒါမျိုးတွေပြောသွားနောက်တော့မှသူတို့ဘယင်လာတော့သူတို့ဘယင်ကသူတို့သိတဲ့အသည့်ကိုပဲသူတို့ပြောနေတာဒါပေမဲ့မြတ်စွာဘုရားဖះအနေနဲ့တွားပြီးဟောတာမဟုတ်ဘူးသူတို့ကလည်းယုံကြည်မှာမဟုတ်တဲ့အတွက်သူတို့အတွက်သိနိုင်လောက်တဲ့အစဉ်လေးတွေရဖို့မြတ်စွာဘုရားကသူ့ရဲ့ရှင်မင်းပုံစံသူတို့လေးစားထိုက်တဲ့ပုံစံဖန်တီးပြီးတော့မြတ်စွာဘုရားအဲ့မှာသူ့ကိုဒီအဲဒုက္ခနာကိုပုံဖန်သင်းပြီးတော့တရားကိုမြတ်စွာဘုရားဝင်ဟောထားခဲ့တဲ့ အဲတုတ်တန်နေတယ်လည်းရှိတော့ရှိပါတယ်ဒါပေမဲ့တို့ဖွဲ့နှွက်သလိုကြီးတွေတော့တခါတည်းဟိုအုပ်ပလွန်ဟာဘယ်မိဖုရားကြီးဘယ်ဟာဘလို့တွေအဲ့လိုတွေတော့မဟုတ်ပါဘူးတို့ကတော့ဖွဲ့နှွက်ထားဆိုလိုတာအဲ့လိုစာမျိုးတွေဆိုလဲကိုကမသိတဲ့ခါကျတော့ဖတ်မိလိုက်လို့ရှိရင်ဒီစာတွေဒီဟာတွေဟာကိုကတကယ်အမှန်လို့သွားပြီးတော့ထင်တတ်တယ်လေဒါကြောင့်မို့မြတ်စွာဘုရားဒီမယုံအရာ7ပါးဟောတဲ့အခါကျတော့ဟောငါဘုရားရဲ့အဲတရားလို့ပြောယုံနဲ့လည်းမယုံနဲ့ဟာဒါကတော့ငါရဲ့ကိုထွေးပါလို့ပြောယုံနဲ့လည်းမယုံနဲ့နော် အကုန်လုံးဒါကတော့စာပေကျမ်းကဟလို့ဟာရတော့ငါကိုယ်တိုင်းကိုမြင်ရတာမယုံနဲ့တဲ့မြတ်စွာဘုရားညံနဲ့သေးသေးချာချာဝေဖန်မှာပိုင်းခြားပါစစ်စစ်ပါတဲ့နော်အဲ့ဒီလိုသေချာဝေဖန်ပိုင်းခြားစစ်စစ်ပြီးမှအော်ဒီဟာတော့ဟုတ်တယ်ဒီဆရာတော့ဒီလိုဟောတယ်ဒီဟာတော့ဖះဟောတော့ဒီလိုဒါဦးဇင်းတို့ဟောထားရည်လဲအခုပြန်တိုက်ကြည့်နော်ဦးဇင်းအခုဝမ်မိကသုတ်တန်ဟောတယ်နောင်ကြတော့ပြန်ဖတ်ကြည့်နော်သုတ်တန်ထဲမှာဦးဇင်းဟောတာနဲ့ ဒီဖះဟောတာနဲ့ကိုင်းကြီးရလားပြန်သုံးသပ်ကြည့်တမ်းမယုံနဲ့ဒါဥစဉ်ပွင့်လင်းလင်းပြောတာဥစဉ်တော့လည်းအခုဒါစာရဲကနေဖတ်ဖတ်ယုံနေမကဘူးအထာကထာပွင့်တီကာပွင့်ဆရာတော်ဖះကြီးတွေအယူဆအကုန်ပြန်သုံးသပ်ရတဲ့တုတ်တန်တခုဟောမယ်ဆိုရင်ဘာလို့လဲလွဲမှာကြောက်လို့အဲ့ဒါကြောင့်မို့အခုလည်းပဲဒီဝီဇိကိစ္စဆိုတဲ့အပိုင်းမှာနော် အဲ့တော့ဆရာတော်ဘုရားကြီးတွေကလည်းဒါဝီသီကိစ္စဆိုတဲ့နေရာမှာအခုလိုဖွင့်ပြတာပါနော်တခါတလေမက်မဟုတ်တာတွေမက်လို့ထင်တယ်ဖုံမဟုတ်တာတွေဖုံလို့ထင်တယ်အာတခါတည်းတရားတွေအာထုတ်ရင်းနဲ့နောင်တတွေရနေတယ်နော်အဲ့ဒါမျိုးတွေဖြစ်ပြီးတော့ဇဝေဇဝါနဲ့ရှစ်တိုးမရတော့ဘဲနဲ့ဟိုလိုလိုဒီလိုလိုတွေဖြစ်နေတာတဲ့အဲ့ဒါလမ်းနှစ်သွဲကိုကလော်ထုတ်ဆိုတာအဲ့ဒီဝီဇိကိစ္စကိုပယ်လိုက်ပါတော့တဲ့ယုံမှတန်တရားတွေအဲ့ဒါကိုပယ်လိုက်ပါတော့ဆိုတာက အတိညာနဲ့ဘုဟုတ္တတွေရအောင်မေးမြန်းခြင်းဆွေးနွေးခြင်းကြင်ကြံခြင်းအဲ့ဒီကနေမှဩဒါတွေဟာအခုပြောသလိုငြိမ့်နေတာလေးအေးနေတာလေးဝမ်းသာတာလေးအာဟာတခါလေးနည်းနည်းလေးစိတ်လေးငြိမ့်အေးချုပ်သွားတာလေးကိုမက်လို့ထင်ကြတယ်ဖိုးလို့ထင်ကြတယ်အဲ့ဒါတွေကိုဩဒါမက်မဟုတ်သေးဘူးဖိုးမဟုတ်သေးပါလားဆိုပြီးတော့အဲ့ဒါတွေကိုသိပြီးတော့တခါတည်းပယ်ရှားပြီးတော့ဝိဇိကိစ္စတန်တရာဆိုတာကြီးကိုပယ်ရှားလိုက်ပါတဲ့ပယ်ရှားပြီးတော့ဆက်ပြီးတော့ကြင့်ပါလို့ပြောတာတဲ့နော် လက်နှစ်သွဲအဲဖယ်လိုက်ဆိုတာဝီဇိကိစ္စကိုဖယ်ခိုင်းတာပါတဲ့အဲ့ဒီကနေဆက်ပြီးတော့တဲ့ဆက်တူးတဲ့ဝီဇိကိစ္စကိုပယ်ပြီးတော့လက်နှစ်သွဲပယ်ပြီးဆက်တူးတော့ဘာတွေ့လဲဆက်ပြာရေစေတဲ့ရှေ့ခေတ်တုန်းကအဲ့မှာဆက်ပြာရေတွေအဝတ်လျှော်တဲ့ဟာတွေသုံးတဲ့ရေစစ်ကျဲကြီးပေါ့အပေါ်ကနေမှဆက်ပြာအဝါတွေလောက်တဲ့ဟာတွေထည့်ထားပြီးအပေါ်ကရေတွေလောင်းချတာအဲ့ဒီဆက်ပြာရေစစ်ကြီး အဲ့ဒီရေစိတ်ရဲ့သဘောကဘာလဲဆိုတော့ရေတွေလောင်းချလိုက်လို့ရှိရင်အဲ့ဒီရေတွေအောက်ကိုတလဟောကျသွားတာသူကအပေါက်ကကြဲကြဲကြီးတွေဆိုတော့နော်ဆက်ပြရေတွေအောက်ထဲမှာဒလဟောအကုန်ကျသွားတာအဲ့ဒီရေကိုမှယူပြီးမှသူတို့ကဆက်ပြရေတွေလောက်ကြတာနော်အဲ့ဒီတော့ဒါကဘာကိုဥပမာပေးလဲဆိုတော့ရေစစ်ဆိုတာနိဝရဏတရား၅ပါးကိုပြောတာနော် ရေစစ်ဆိုတာဘာလဲနိဝရဏတရား၅ပါးကာမိသန္ဓနိဝရဏကိလေသာ အာယုံကာမဂုဏ်ကြံစီတဲ့စိတ်နော်ဗျာပါဒာဟိုမကျင်နာလိုက်ဒီမကျင်နာလိုက်ဒေါသဖြစ်တဲ့စိတ်နော်ဥဒိစ္စကုတ်ကုတ်စာတဲ့ပြန်လွင်တဲ့စိတ်နောင်တရတဲ့စိတ်နော် ပြန်လွင့်တယ်နောင်တရတယ်ထိနာမိတ်တာတဲ့ငိုက်မြည်တယ်တွေးဝေတယ်ဟောဝီဇိကိစ္စဒီနေရာမှာပြန်ထည့်တယ်ယုံမှားတန်တရားတရားအထုတ်နေရင်နဲ့ကာမိသန္တာနိဝရဏဗျာပါဒနိဝရဏနိဝရဏတရား၅ပါးဝီဇိကိစ္စနိဝရဏ ဩဒိစာကောကုစာနိဝရဏထိနမိဋ္ဌနိဝရဏ၅မျိုးနော် မှတ်ချင်တဲ့လူတွေအတွက်မှတ်လို့ရအောင်လို့နော်နိဝရဏတရား၅ပါးအဲ့ဒီနိဝရဏတရား၅ပါးစိတ်မှာကိလေသာအာယုံကာမဂုဏ်နဲ့ပတ်သက်လို့ကြံစီတဲ့စိတ်ဝင်လိုက်ပြီဆိုရင်အဲ့ဒီအချိန်ကုသိုလ်တရားမှတ်သမျှအကုန်လုံးရှော့ကျသွားတယ် စောသောကရေစက်မှာရေလောင်းချလိုက်တဲ့အခါလောင်းချလိုက်တဲ့ရေတွေအောက်အကုန်ကျသွားတကက်တို့ပဲမိမိရဲ့စိတ်ထဲမှာကာမိသန္ဓဆိုတဲ့ကိလေသာအာယုန်တွေကိုကြံစီတဲ့စိတ်ဝင်လိုက်ပြီဆိုတာနဲ့တပြိုင်နက်တည်းတဲ့တခါတည်းအဲ့ဒီမှာကုသိုလ်တရားတွေဟာအကုန်လုံးလျှော့ကျသွားတယ်ကုသိုလ်ဖြစ်ခွင့်မရတော့ဘူးအကုသိုလ်စိတ်ကြီးဝင်သွားတာဗျာပါရဆိုတဲ့ဒေါသကြီးဝင်လိုက်တာနဲ့တပြိုင်နက်တည်း ကုစုတရားတွေဝင်ခွင့်မရတော့ဘူးစိတ်မှာဒေါသကနေရာယူသွားလို့နော်ဟိုလူမကျင်နှလိုက်ဒီလူမကျင်နှလိုက်ဆိုတဲ့စိတ်နော်အဲ့ဒီဒေါသကနေရာယူသွားလို့တဲ့နော်ဥဒိစ္စပြန့်လွင့်တဲ့စိတ်တယ်ဟိုတွေးလိုက်ဒီတွေးလိုက်ဟိုကြံလိုက်ဒီကြံလိုက်ကုတ်ကောက်စငါဟိုဟာလောက်ခဲ့တာတော့မှားပါပြီနော် ကောင်းတာတွေမလုပ်ခဲ့လို့နောင်တရတာကတမျိုးမကောင်းတာတွေလုပ်မိလို့နောင်တရတာကတမျိုးတဲ့အသက်ရွယ်ကြီးမှတရားတွေအားထုတ်တဲ့ကငါငယ်ငယ်တုန်းကအာမထုတ်ခဲ့တာမှားလိုက်လေချင်းဟောငယ်တုန်းကတော့ပျော်မှပဲဒီရွယ်တရားဆိုတာအသက်ကြီးမှလုံမှာပဲလို့တွေးလာခဲ့တာအသက်ကြီးမှတရားလုံတော့တရားမရဘူး နော်ခါကြိုက်ဒူကနာဟိုကကြိုက်ဒီကကြိုက်နေကြတော့ဘာဖြစ်ရလဲငယ်ငယ်တော့မလောက်ခဲ့မိတာမှားလိုက်တာဆိုတော့ရပြန်ရောနောင်တဒါကြောင့်မို့ကောင်းတာတွေကိုမလောက်ခဲ့မိရင်လဲနောင်တမကောင်းတာတွေကိုလောက်ခဲ့မိရင်လဲနောင်တအဲ့ဒီနောင်တတွေရတယ်တဲ့အဲ့ဒီနောင်တတွေရနေတဲ့စိတ်ဝင်လာရင်ကုသိုလ်တရားတွေဖြစ်အောင်မလားမဖြစ်တော့ဘူးတဲ့နော်ကုသိုလ်တရားတွေအကုန်လုံးရှော့ကြပြောက်ွယ်သွားရတယ် အဲ့ဒီမကောင်းတဲ့ဒေါသစိတ်တွေမကောင်းတဲ့လောဘကိလေသာစိတ်တွေမကောင်းတဲ့နောင်တရတဲ့စိတ်တွေပြန့်လွင့်တဲ့စိတ်တွေဝင်လိုက်လို့ကဲတရားထိုင်ရင်အခါတည်းဘာဖြစ်ကြလဲဆိုထိုင်ရင်ငိုက်ပြီးမျောပြီးတော့နေတာထိနာမိတ်တာတဲ့ဒါကြောင့်မို့အရင်တော့ကာတွန်းလေးဖတ်ဘူးတဲ့အာတရားသွားထိုင်တာဘာတွေအကျိုးရခဲ့လဲတဲ့အာကြာကြာထိုင်တော့ ထိုင်ရင်းနဲ့အိတ်တက်သွားပါတယ်ဆရာတဲ့ကြာကြာထိုင်တော့ထိုင်ရင်းနဲ့အိတ်တက်သွားတဲ့အကျိုးတော့ရပါတယ်တဲ့တရားသွားထိုင်တာဘာလို့မျောနေတာကိုတရားထိုင်ပါများတော့ဟုတ်တယ်မဟုတ်လားတချို့လေထိုင်နာနေတာဒီမှာလာပြီးတော့တရားတော့ထိုင်နေဒီဟောတာလည်းမသိဘူးငိုင်းပြီးမျောပြီးတော့တခါလဲကြာနေတာအဲ့ဒါထိနာမိတ်တာတဲ့ အဲ့တော့တရားကြာကြာထိုင်တာဘာအကျိုးရလဲဆိုထိုင်ရင်အိတ်တက်တဲ့အကျိုးတော့ရပါတယ်ဆိုအဲ့ဒီအကျိုးရသွားတာပေါ့နော်အဲ့ဒါကြောင့်အဲ့ဒီထိနာမိတ်တာကလည်းလာတတ်တယ်တဲ့တရားထိုင်တဲ့အခါမှာမျောပြီးတော့ငှိုက်ပြီးတော့ဘာဟောလို့ဟောနေမှမလဲမသိဘူးတစ်ချက်တစ်ချက်တည်းမှာဟဲ့ဘယ်ရောက်သွားပါလဲဘုန်းကြီးကဘာများဟောနေပါလဲဆိုကိုကကိုပြန်လိုက်နေရတာနော်ပြန်လိုက်နေရတာအဲ့ဒါကြောင့်မို့ အဲ့ဒီထိနာမိတ်တာဆိုတဲ့နိဝရဏတရား၅ပါးဥစဉ်တို့ဒကာဒကမတွေအခုတန်တာမှာမရှိဘူးလားပြန်စစ်ကြည့်နော်ပြောင်းမို့ဖះဟောတဲ့တရားကိုမှကိလေသာအယုံကာမဂုဏ်တွေကြံစီပြီးလောဘဖြစ်နေတဲ့စိတ်တွေရှိသလားဒေါသဖြစ်နေတဲ့စိတ်တွေဖြစ်သလားနော်ပြန်လွင်တဲ့စိတ်မရှိဘူးလားနောင်တရတဲ့စိတ်မရှိဘူးလားနော်ဩယုံမတန်တရားတွေဒါလုံနေတာဟုတ်ဟုတ်လားကွာနိဗ္ဗာန်နိဗ္ဗာန်နဲ့ဘယ်နေမှလည်းမသိပါဘူး အော်ဖြစ်နေတာနော်အဲ့တော့တန်တရားတွေနဲ့လှုပ်တာလှုပ်နေရတာအဲ့ဓာတွေကိုတန်တာ ရှိသလားမရှိဘူးလားသေချာပြန်ကြည့်ပါတဲ့နော်သေချာပြန်ကြည့်လိုက်တဲ့အခါကျတော့ကဲဥဒင်းတို့ဒကာဓမ္မတွေရဲ့စိတ်တန်တာနဲ့မှာအခုနိဝရဏတရား၅ပါးဆိုတာရှိတယ်အဲ့ဒီနိဝရဏတရား၅ပါးကိုမပယ်ရှားနိုင်ဖဲနဲ့မတရားဖို့တရားဘယ်သူမှမရဘူးတဲ့မှတ်ထားအာလုံသောပုဂ္ဂိုလ်များသည် ဘယ်မူနဲ့ကျင့်ညာကျင့်ညာဘယ်ဆရာနဲ့ကျင့်ညာကျင့်ညာအဲ့ဒီနိဝရဏတရား၅ပါးကိုနိဝရဏဆိုတာအပိတ်အဆို့ကြီးပြောတာအဲ့ဒီနိဝရဏတရား၅ပါးကပိတ်ဆို့ထားတာတဲ့ဦးဇင်းတို့အခုသိမြင်ရမယ်မတရားဖို့တရားတွေကိုမမြင်နိုင်အောင် ပိတ်ဆို့ထားတာကအဲ့ဒီနိဝရဏတရား၅ပါးတဲ့အဲ့ဒီနိဝရဏတရား၅ပါးအပိတ်အဆို့ကြီး ခံထားရလို့ဦးဇင်းတို့ဒကာဒကမတွေအခုမညံဖုန်ညံမမြင်တာတဲ့ကောင်းငင်မှာညအခါလာကြီးကတော့သူ့အတူရှိနေတာပဲတဲ့စီနင်းတို့မြူမုံတို့တိမ်တိုက်တို့ နော်အဲ့ဒီလိုအမုံနေအမွားတွေတိမ်တိုက်တွေစီနင်းတွေက ဖုံးအုပ်ထားတယ်ဆိုရင်အဲ့ဒီလာကြီးထိန်ထိန်သာရာကြီးကို ဘလို့မှမြင်လို့မရဘူးလာရတော့တော့သူရှိနေတာဒီဘက်ကတိမ်တိုက်ကြီးတွေကဖုံးနေလို့စင်းနေနေဖုံးနေလို့မြူတွေဖုံးနေလို့မမြင်ရတာအဲ့ဒီလိုပဲတဲ့နိဗ္ဗာန်ဆိုတဲ့တရားကြီးကရှိတယ်အဲ့ဒီនិဝရဏတရား၅ပါးကဥစဉ်တို့ရဲ့စိတ်ကိုလွှမ်းမိုးထားလို့ဥစဉ်တို့တွေမြင်ခွင့်မရတာသိခွင့်မရတာအဲ့ဒီနိဗ္ဗာန်ကိုလိုချင်ပါတယ်လိုချင်ပါတယ်ဆိုရင်ဥစဉ်တို့ဒကာဒကမတွေ အဲ့ဒီနိဝရဏတရား၅ပါးပယ်ရှားကြောင်းဖြစ်တဲ့အကျင့်အဲ့ဒါကလည်းဘယ်အကျင့်ပဲရှိလဲဆိုတော့မြတ်စွာဘုရားတတိပဋ္ဌာန်တရား၄ပါးပဲမင်းတို့ကျင့်တယ်ကာယ ानु ပဒနာနဲ့ကျင့်ပြီးတော့မင်းတို့ကအဲ့ဒီနိဝရဏတဲ့အပိတ်ဆိုကြီးကိုဖောက်ထွက်မှာလားအာနာပါနနဲ့ကျင့်ပြီးတော့လုံမှာလားကာယ ानु ပဒနာမှာနော်အဲ့တော့ဦးဇင်းတော်ကအယောသူတို့အတုဘတို့ဓကမထန်းတို့32ကုဋ္ဌာသတို့ အဲ့ဒါမျိုးတွေနဲ့ကြင့်ပြီးတော့ကိုကនិဝရဏတရားတွေကိုအပိတ်အဆို့တွေကိုနော်ကိလေသာនិဝရဏတွေကိုကင်းအောင်လုပ်မှလားကဲသို့မဟုတ်ရင်နန္တရားတပိတော်တော့ရုပ်ကို ရှုလို့ကို မရဘူးဖေဟာရုပ်တရားတွေကတပိတော်အတွက် ရှုရတာခက်ပါတယ်ဖေဟာတပိတော်ကစိတ်ကိုအာသံပါတယ်ဆိုရင်တော့ဦးဇင်းတို့တရားတော်မတွေဘာရှုရမှာစိတ်တာနုပတ္တနာတတိပဋ္ဌာန်၄ပါး ကာယ అను ပတနာတတိပဋ္ဌာန်ဝေဒနာ అను ပတနာတတိပဋ္ဌာန်စိတ်ဓာ అను ပတနာတတိပဋ္ဌာန်ဓမ္မာ అను ပတနာတတိပဋ္ဌာန်အဲ့ဒီတတိပဋ္ဌာန်တရား၄ပါးကလွဲ၍အခြားအဲ့ဒီနိဝရဏတရား၅ပါးကိုကင်းသွားပြီးတော့နိဗ္ဗာန်ရောက်အောင်သွားတယ်ဆိုတာမရှိဘူးဧကာယနောယံဘိက္ခွေမဂောတတ္တာနံဝိတ္တုဒ္ဓိယာ တတ္တဝါတွေရဲ့စိတ်ကိုစင်ကြယ်ဖို့ရာအတွက်သွားတာအဲ့ဒီလေးလမ်းပဲရှိတယ်နော်အဲ့ဒီလေးခုပဲရှိတယ်အဲ့ဒီလေးခုကိုတကြောင်တီးတော်လမ်းလို့ပြောတာရုပ်ကို ရှုပြီးတော့သွားမလားဝေဒနာကိုရှုမလားစိတ်ကိုရှုမလားဓမ္မကိုရှုမလားတဲ့အခုရုပ်ကမ္မထာနဲ့ပတ်သက်လို့လဲဥစဉ်ဒါကမ္မထာနေနဲ့အခုပေးခဲ့တယ်နာကမ္မထာထဲမှာဝေဒနာကမ္မထာကိုပြီးခဲ့တဲ့ဘက်ကရှုွက်ပေးခဲ့တယ်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 မြင်သိစိတ်ဆိုတာက မျက်စိမှာပေါ်တာမြင်သိစိတ်ကမျက်စိမှာပေါ်တယ်နော်မျက်စိနဲ့အစင်းနဲ့နှစ်ခုတိုက်လိုက်တဲ့အချိန်မှာဒိုင်းဆိုလာပြီးတော့မြင်သိစိတ်လေးပေါ်တာမြင်သိစိတ်ကစက္ခုဝိညာဉ်ကမျက်စိမှာဖြစ်တာမြင်သိစိတ်က နားနဲ့အတန်နဲ့နှစ်ခုပေါင်းစုံတဲ့အခါမှာကြားသိစိတ်က နားမှာလာဖြစ်တာသောတာဝိညာဉ်စက္ခုဝိညာဉ်မျက်စိမှာဖြစ်တယ် သောတာဝိညာဉ်ကနားမာလာဖြစ်တယ်ကြားတဲ့ဟာလေးကိုကြားသိသိလေးနှာခေါင်းနဲ့အနံ့နဲ့တိုက်တဲ့အခါခါနာဝိညာဉ်ရှာနဲ့အရသာတိုက်တဲ့အခါဇီဝဝိညာဉ်ခန္ဓာကိုယ်နဲ့ဖုထဖတအတွေ့အထိတဲ့တိုက်တဲ့အခါမှာကာယဝိညာဉ်မနောနဲ့ဓမ္မနဲ့ပေါင်းစုံတဲ့အခါမှာနော်အဲ့ဒီမှာမနောဝိညာဉ်ဆိုတဲ့စိတ်ကလေးပေါ်လာဝိညာဉ်ဆိုတာနံတရားလေးသိတတ်တာလေးကိုပြောတာ အဲ့ဒီတိတတ်တဲ့နန္တရားလေးဖြစ်ရာကဘယ်နှဌာနလဲ6ဌာနရှိတယ်မျက်စိမှာဖြစ်တယ်နားမှာဖြစ်တယ်နှာခေါင်းမှာဖြစ်တယ်ရှားမှာဖြစ်တယ်ကိုယ်မှာဖြစ်တယ်မနှောမှာဖြစ်တယ်အဲ့ဒီ6ဌာနမှာမျက်စိနဲ့အစင်းနဲ့တိုက်လိုက်ရင်လည်းမြင်သိသိဖြစ်တာ မြင်သိသိဖြစ်ရင်အခုဒီစိတ်ဓာနုပဒနာရှုတဲ့ပုံကောကမျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အခါမြင်မြင်တယ်လို့မှတ် မြင်သိသိလေးကိုမှတ်တာကြားရင်ကြားတယ်လို့တတ်မှတ်တာကြားသိသိလေးကို ကြားတယ်လို့ပဲတတ်မှတ်တယ်နိုင်ရင်နာနဲ့မှတ်တယ်စားရင်စားတယ်မှတ်တယ်နော်ခန္ဓာကိုယ်အတွေ့အထိတွေ့ထိတဲ့အခါထိရင်ထိတယ်မှတ်တယ်မနှောနဲ့ဓမ္မပေါင်းစုံတဲ့အခါမှာသိရင်တွေးတာလေးကို သိလိုက်တယ်သိတာလေးကိုပဲမှတ်တယ်နော်အဲ့ဒီလိုနဲ့6ဌာနမှာမှတ်တဲ့အခါကျတော့ဟုတ်ပြီတဲ့မျက်စိကနေအစင်းနားကနေအတန်ဝိစကုဝိညာဉ်စိတ်သောတာဝိညာဉ်စိတ်ဆိုတဲ့အဲ့ဒီဝိညာဉ်စိတ်တွေဝိညာဉ်ဆိုတာနံတရားလေးတွေဖြစ်ပေါ်ပြီးတော့ ဟောမနှောထဲမှာကြတော့ဘာတွေဖြစ်လဲတဲ့ဟောမနှောထဲမှာကြတော့ဘာဖြစ်လဲလောဘစိတ်လည်းဖြစ်တယ်အဲ့ဒါကာမိဆန္ဒလို့ပြောတာနော်လောဘစိတ်တွေကာမိဆန္ဒဆိုတာဘယ်မှာဖြစ်လဲစိတ်ထဲမှာလာဖြစ်ပေါ်တာနော်ကာမိဆန္ဒဆိုတဲ့လောဘစိတ်လေးတွေကလည်းစိတ်ထဲမှာလာပြီးတော့မနှောမှာလာဖြစ်တယ်ဟောဗျာပါဒဆိုတဲ့ဒေါသ အဲ့ဒီဒေါသကလည်းမဖြစ်ဘူးလားဆိုဖြစ်တယ်ဘယ်မှာဖြစ်လဲစိတ်ထဲမှာလာဖြစ်တယ်နော်လောဘလည်းဖြစ်တယ်ဒေါသလည်းဖြစ်တယ်မောဟတဲ့ငိုင်မြည်တာတွေတွေးဝေတာတွေနော်အဲ့ဒါတွေဟာမောဟယုံမှတန်တရားတွေဖြစ်နေတာတွေလည်းမောဟပဲဒါတွေမဝေခွဲနိုင်လို့မောဟဖြစ်နေလို့ယုံမှတန်တရားတွေဖြစ်နေတာနော်အဲ့တော့အဲ့ဒီလောဘတွေဖြစ်တယ်ဒေါသတွေဖြစ်တယ်မောဟတွေဆိုတဲ့ကိလေသာနိဝရဏတရားတွေကဘယ်ထဲမှာဖြစ်တာလဲ ဦးဇင်းတို့ဒကာဒကမတွေဘယ်မှာဖြစ်လဲစိတ်မှာဖြစ်တာအဲ့ဒါဆိုရင်အဲ့ဒီမကောင်းတာတွေကြီးပဲဖြစ်လာတော့ဒီဘက်မှာမဟုတ်ဘူးတဲ့လောဘရဲ့ဒေါသရဲ့မောဟရဲ့ဆိုတာလဲစိတ်မှာဖြစ်တယ်အာလောဘအာဒေါသတဲ့အာလောဘအာဒေါသဆိုတဲ့ဟာတွေကလည်းပဲဘယ်မှာဖြစ်လဲစိတ်မှာဖြစ်တာတရားထိုင်နေနဲ့အဲငါဘယ်လှူလေးလှုပ်ရရင်တော့ကောင်းမှာပဲဟော ထိုင်နာကတရားထိုင်နေပါတယ်ဆို तू ကအလှလှုပ်ချင်တာ तू ကစဉ်းစားနေသေးတာနော်အာငါဘလို့လေးများတခါတည်းအလှလေးဘလို့လေးလှုပ်ရရင်ဘလို့ကောင်းမလဲထိုင်နာတရားထိုင်နေတာအလှလှုပ်ချင်တဲ့ဟာတွေစိတ်ထဲရောက်အဲ့ဒါအလောဘပြောတာအဒေါသဆိုတာအေးဟိုလိုတော့ဆင်းရဲနေတယ်ကိုကတရားအမှတ်နေပါလေဆိုမှသူ့တော့ငါတော့ဘလို့ကုညီအောင်မှာပဲအဲဟောသူတော်ဘာတွေကိုကုညီခြင်းနဲ့မေတ္တာတရားတွေအဲ့ဒါဘယ်မှာဖြစ်တယ်လဲ စိတ်မှာဖြစ်တယ်နော်အဲ့ဒါကြောင့်မို့အဲ့ဒီလောဘစိတ်တွေဒေါသစိတ်တွေမောဟစိတ်တွေလည်းဖြစ်တယ်ပေးခြင်းကမ်းခြင်းလှူခြင်းတဲ့စိတ်တွေလည်းဖြစ်တယ်နော်အဲ့ဒီကနေပြီးတော့အခုပြောတဲ့သူတော်ဘာတွေကိုကူညီခြင်းနဲ့စိတ်တွေလည်းဖြစ်တယ်တဲ့အာမောဟဆိုတဲ့ဉာဏ်ပညာလည်းမနှောမှာပဲဖြစ်တာပဲနော်အာမောဟဆိုတဲ့ဉာဏ်ပညာကြတော့ तू ကအဲ့ဒီဉာဏ်နဲ့ရှုရ ဉာဏ်နဲ့ကိုတခါတည်းဩဒီတရားတွေဟာ အခုကြည့်စိတ်ဓာနုပဒနာကိုရှုခြင်းနဲ့ယောဂီများကသူကနှစ်ချက်သိအောင်လုပ်ရတယ်။တဘာဝလက္ခဏာရဲ့တာမညာလက္ခဏာအတူတူပဲရုပ်တုံးကဥစဉ်ပြောခဲ့ပြီ။နံတဘာဝနံတာမညာရုပ်တဘာဝရုပ်တာမညာရုပ်နံတရားကိုရှုတော့မဲ့ပုဂ္ဂိုလ်ကဘာလုပ်ရမှာလဲ။မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာမြင်သိသိလေသွားပေါ်တာအရင်ဆုံးကြည့်ရမယ်။မြင်မြင်တာကိုသိ နားနဲ့အတန်နဲ့တိုက်တဲ့အခါမှာဒိုင်းဆို ကြားသိသိလေးပေါ်တာကိုသွားသိရကြားကြားတယ်လို့သိနှာခေါင်းနဲ့အနံ့နဲ့တိုက်တဲ့အခါနန်နန်တယ်လို့သိရှာနဲ့အရသာ တွေ့တဲ့အခါမှာတွေ့ရင်တွေ့ထိတာကိုသိဒါအတွေ့ထိလေးကိုနော်ကိုနဲ့ကာယအကြည်ဓာတ်နဲ့ဖုဒ္ဓဘာဓာတ်တွေတောင်ပေါင်းဆုံတဲ့အခါမှာထိရင်ထိတယ်သိရင်သိတယ်လို့သိသွားသွားသိတဲ့ကာယဝိညာဉ်စိတ်စက္ခုဝိညာဉ်စိတ်သောတာဝိညာဉ်စိတ်စာလိုပြောရင်တော့ဝိညာဉ်စိတ်သိတဲ့စိတ်ကလေးပေါ့ ဦးဇင်းတို့ကစိတ်ဓာနုပဒနာကို ရှုကြမဲ့ယောဂီများက ပထမဆုံးစပြီးသိအောင်လုပ်ရမှာက မြင်တာသိကြားတာသိနာတာသိစားတာသိနော်တွေးထိတာသိတွေးတာသိတွေးတွေးတိုင်းသိ6မျိုးအကုန်သိရအဲ့တော့ဦးဇင်းတို့ကတရားထိုင်လိုက်တဲ့အခါကျတော့စစခြင်းမှာ तू ကဒါပုထိလမထေကြီးဖုတ်ဖန်းကနော်ပုထိလမထေကြီးက သူကပိဋကသုံးပုံနှုတ်ငုံဆောင်ထားတာသူ့ရဲ့တပည့်တွေကသူ့ဒီကနေစာတွေတင်သွားပြီးတော့တရားတွေသွားအာထုတ်ကြတရားနည်းတွေယူပြီးအာထုတ်ကြတော့တရားတွေရတရားတွေရတော့ပုထိလမထေကြီးကသူကဩငါတပည့်တွေတော့မှငါတင်ပေးထားတဲ့တပည့်တွေတော့မှခဏရဟန္တာဖြစ်တာငါလည်းမကြပါဘူးငါလည်းခဏရဟန္တာဖြစ်မှာပါသူကအဲ့လိုနဲ့နေတော့မြတ်စွာဘုရားသူ့တရားမကျင့်တော့တောက်ဆပုထိလတောက်ဆပုထိလ အလကားကောင်ကြီးလို့ပြောတာဘာမှအသုံးမကျတဲ့ကောင်ကြီးပိဋကသုံးပုံတော့စာတော့တတ်တယ်နော်ဒါပေမဲ့တရားအတွေ့ခန္ဓာမှာမရှိထားလို့တုတ်ဆပုထိလလို့ခေါ်တာအဲ့ဒါနဲ့မြတ်စွာဘုရားငါတော့တုတ်ဆပုထိလကျွယ်ပြောနေတာငါတော့တရားထိုင်မှပဲတရားထိုင်မယ်ဆိုတော့သူကသူတရားထိုင်တော့စာလဲတတ်တရားလဲထိုင်တော့ဟိုဟာလောက်ကြည့်ဒီဟာလောက်ကြည့်ရှုပ်ချက်ကနေမှာပေါ့ အဲ့ဒီမှာလှုပ်ရက်လှုပ်ရင်လည်းသူ့အနေနဲ့သူမရဘူးမရတဲ့အခါကျတော့အဲမဖြစ်ဘူးငါတပည့်လှမ်းမေးတာကောင်းတယ်ကဲကိုတော့လာသမ်းမအောင်ကိုတော့အထုတ်တော့ဘလို့အထုတ်လိုက်တယ်တွေ့တော့ကြင့်တင်လေးပြောသမ်းမှာဟိုကလည်းအထက်စီးနဲ့မာနဲ့မာနနဲ့ပြောတဲ့အခါကျတော့အဲ့ဒီမှာနေတခါတည်းဟိုကဘာပြောလဲဆိုတော့ရှင်ဘုရားတဲ့တပည့်တော်မပြောနိုင်ဘူးတဲ့ဟာကိုတော့မပြောလဲဘာဖြစ်လဲကျန်တဲ့လူမေးမှာပေါ့တဲ့ သူ့တပည့်ပေါင်း500ရှိတာလေအဲ့တော့ဟိုမဲဒီမဲဘယ်တပည့်မှမပြောဘူးဘာလို့အထက်စီးနဲ့ကိုအဲ့ဒါနဲ့နောက်ဆုံးကျမကိုရင်လေးစီရောက်ကိုရင်လေးစီရောက်ပြီးတော့ကိုရင်တပည့်တော်ပြောသမ်းပါဦးဟာကိုရင်လည်းသိတယ်မန်ကြီးနဲ့မာနာကြီးနဲ့ဆိုတော့ရှင်ဖျားတပည့်တော်ခိုင်းတာလုံးမှလားအာလုံးပါမယ်ကိုရင်ကဲလုံးပါမယ်ဆိုရှင်ဖျားကြွအဲ့ရေကိုင်းနဲ့သွားခုံချတယ်ဟာကိုရင်နဲ့တရားလေးဟောပါသူမှရေကန်းခုံချခိုင်းလောက်ရင်ပြောမယ် ကဲတရားလည်းလိုချင်တာဆိုခုံချပါမယ်ကိုရဆိုရေကန်နဲ့ခုံချမယ်လို့အာရှင်ဘုရားပြန်ကြွခဲ့ဦးအာတခါပြန်သွားဦးနဲ့နှစ်ခါသုံးခါလောက်တခါတည်းမှန်ကြအောင်လုပ်ပြီးတော့မှကဲရှင်ဘုရားတပည့်တော်ပြောမယ်တောင်ပေါ်ကြီးတစ်ခုကအပေါက်6ခုရှိတယ်အပေါက်6ခုရှိတဲ့တောင်ပေါ်ကြီးထဲမှာဖွတ်ကြီးတစ်ကောင်ဝင်သွားမယ်ဘုရားတဲ့အရှင်ဘုရားအဲ့ဒီဖွတ်ဘလို့ဖမ်းမှာတော့အာရှင်ဘုရား လွယ်ပါတယ်အပေါက်၅ပေါက်ကိုပိတ်တပေါက်ကနေစောင့်ဖမ်းအဲ့ဒီဖို့မိတာပေါ့အရှင်ဘုရားအဲ့ဒီမှာတင် တခါတည်းဟိုကသဘောပေါက်ပြီအရှင်ဘုရားအာယုံ6ပါးတကား6ပေါက်မှာ9ပေါက်ကိုပိတ်တပေါက်ကနေစောင့်ဖမ်းမိကိုမိတယ်အရှင်ဘုရားတဲ့ကဲအဲ့တော့ဘယ်လိုဖမ်းမလဲဖမ်းအဲ့တော့မျက်စိတကားကိုလည်းပိတ် မြင်မြင်ကမတ်တာပဲနောက်ထပ်ဘာအာယုံမှမလိုက်နဲ့ကြားတဲ့နားတကားကိုလည်းပိတ်ကြားကြားကမတ်တာပဲနာ ਈ ဂွန်းဆိုတာလို့မရဘူးနော်နာဂွန်းဆိုတာလို့မရဘူးကြားကြားကမတ်တာပဲအဲ့မှာလောဘနောက်လည်းမလိုက်နဲ့ဒေါသနောက်လည်းမလိုက်နဲ့နာနာကမတ်တာစားစားကမတ်တာထိထိကမတ်တာတွေးတွေးကမတ်တာလေးကိုတတိထားအဲ့တော့မျက်စိတကားနားတကားရှားတကားကိုယ်တကားဆိုတဲ့တကားငါးပေါက်ကို ပိတ်ထားလုံအောင်တတိနဲ့ထိန်းထားလို့ပြောတာ တကားငါးပေါက်ကိုတတိနဲ့လုံအောင်ထိမ့်ပြီးတော့မနောပေါက်ကကြောပိတ်မရဘူးမနောပေါက်ကကြတော့ပြေးကျင်တိုင်းပြေးနေတာအဲ့ဒီတပေါက်ကိုစောင့်ဖမ်းအဲ့ဒီတပေါက်ကနေမှ ပေါ်လာတဲ့စိတ်ကလေးตาကြောင့်တွေ့တဲ့စိတ်လေးပေါ်လာတဲ့ပေါ်လာတာကိုတန်းသိအောင်လုပ်အဲ့ဒါသဘာဝနာရသဘာဝကိုသိအောင်လုပ်တာအိမ်ကြောင့်လေးတွေ့တယ်ညောပြီးတွေ့ပြီးဟိုရောက်ဒီရောက်ဟိုရောက်အကြိုင်းနေမှာမလဲငါတွေ့နေပါလားလို့သိရတာမဟုတ်ဘူးနော် ဒါဆိုတခါတည်းတတိကဟိုကတွေးပြီးဆိုတာနဲ့သိအောင်လုပ်ရမှာသူကစိတ်ကတွေးလိုက်ပြီးဆိုတာနဲ့နောက်ကတတိယထားတွေးတာပေါ်တာနဲ့တတိထားတွေးတာပေါ်တာနဲ့တတိထားတွေးတိုင်းသိတွေးတိုင်းသိတွေးတိုင်းသိဉာဏ်စီတိုင်းသိဉာဏ်စီတိုင်းသိတွေးတိုင်းသိဉာဏ်စီတိုင်းသိအခုစိတ်တာနုပတနာကို ရှုခြင်းနဲ့တရားဓမ္မများအတွက်သေချာမှတ်ထားနော်ပေါ်တယ်မြစိတ်တွေကိုအကုန်ရှုမှ မျက်စိတကားနားတကားခဏစစချင်းလိုက်မရှုနိုင်အောင် ဘာလို့လဲဆိုတော့အကုန်လိုက်မရှုပ်နိုင်သေးဘူးဒါတရားထိုင်တဲ့အချိန်ကိုပြောတာနော်တရားထိုင်တဲ့အချိန်မှာမနှောပေါက်ကနေမှဖမ်းနော်စိတ်ကနေမှအဲ့ဒီမှာပေါ်လာသမျှစိတ်ထဲမှာပေါ်လာသမျှအတွေးတွေလောဘနဲ့ပတ်သက်တဲ့စိတ်ပေါ်လာရင်လည်းအဲ့လောဘကိုတန်းသိဒေါသနဲ့ပတ်သက်တဲ့စိတ်တွေဖြစ်ပေါ်လာရင်လည်းဒေါသကိုတန်းသိအဲ့ဓာတွေကို တာရာဂစိတ်တံတာရာဂစိတ်တာမိတိပဇာနာတိတာဒေါသစိတ်တံတာဒေါသစိတ်တာမိတိပဇာနာတိဒေါသစိတ်ဖြစ်ရင်ဖြစ်တယ်လို့သိနော်လောဘစိတ်ဖြစ်ရင်ဖြစ်တယ်လို့သိတွေးဝေတဲ့မောဟစိတ်ဖြစ်ရင်ဖြစ်တယ်လို့သိကိလေသာစိတ်ဖြစ်ရင်ဖြစ်တယ်လို့သိဝိခိတစိတ်တံနော်ပြန်လွင်တဲ့စိတ်ဖြစ်တယ်ဆို ဖြစ်တာကိုသိ စိတ်ထဲမှာပြန်လွင်တဲ့စိတ်လောဘဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်မောဟဖြစ်တဲ့စိတ်နော်ကုသိုလ်ကောင်းမှုပြုခြင်းတဲ့စိတ်သူများကူညီခြင်းတဲ့စိတ်ဘာစိတ်တွေပေါ်ပေါ်ပေါ်သည်မကိုဘာလို့ရမှာလဲတတိထားစိတ်ပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာတတိထားတတိထားတတိထားကြည်အဲ့ဒါကိုစိတ်တွေပေါ်တိုင်းသိပေါ်တိုင်းသိပေါ်တိုင်းတတိထား ကိုကလိုက်ပြီးမတွေးနဲ့တတိမရှိရင်မျောပြီးလိုက်တွေးမှာတတိမရှိတော့ဘူးဆိုရင် မျောပြီးအဲ့အတွေးနောက်လိုက်ပြီးအကြာကြီးနေမှာအော်ငါအိမ်ကြောင်းတွေးနေပါလားအော်အကြာကြီးနေမှာငါအလောက်ကြောင်းကြီးတွေးနေနေပါလားဆိုပြီးဖြစ်တာနော်အဲ့တော့အတွေးနောက်လိုက်ပြီးတော့မျောနေရမှာမဟုတ်တွေးတဲ့စိတ်ကိုတွေးတိုင်းတွေးတိုင်းတွေးတိုင်းကိုသိတာသဘာဝလက္ခဏာ တွေးတိုင်းတွေးတိုင်းစိတ်ကလေးကိုသိအောင်လုပ်တတိထားတတိထားတတိထားဟောသဘာဝလက္ခဏာသိလာပြီတွေးတိုင်းတွေးတိုင်းလေးကို ကြည့်လိုက်တဲ့အခါကျတော့အဲ့ဒီစိတ်ကရှိသေးလားအိမ်ချောင်းတွေးတဲ့စိတ်လေးကိုကသိလိုက်တာနဲ့အဲ့ဒီစိတ်လေးကမရှိတော့ဘူးနော်ကိုကသိလိုက်တာနဲ့ကိုအဲ့ရှေ့ကတွေးတဲ့စိတ်က မရှိတော့တာအဲ့ဒီမရှိတဲ့စိတ်ကိုရှုရတွေးတဲ့စိတ်ကလေး လေးမရှိတော့တာသိလိုက်တာဒီအဲ့ဒီစိတ်လဲဖြစ်ပြီးပြက်သွားတာလို့ပြောတာအဲ့ဒါကို အနှိမ့်စလို့ပြောတာကိုကဒီကနေပြီးတော့တွေးနေတဲ့စိတ်လေးကသူ့အတူတွေးတာလေးကကိလေသာနဲ့တကွာပေါ်တဲ့စိတ်တတိအားနဲ့လို့တတိမရှိလို့တွေးတာနော်ဝင်နေထွက်တယ်ဝင်နေထွက်တယ်တတိအားကောင်းနေအဲ့ဒီအတွေးကဝင်ခွင့်မရဘူးအဲ့ဒီလောဘဒေါသမောဟဝင်ခွင့်မရဘူးဘာလို့လဲတတိအားကောင်းနေလို့ ရေပြည့်နေတဲ့ရေပြည့်အိုးကြီးထဲမှာလောင်းထက် ရေထက်လို့မရဘူးတဲ့ချက်သားတို့ဘာလို့ရေပြည့်နေလို့ရေမရှိတဲ့ဟာဒီခွက်ကြီးတဲ့ထက် ရေတွေဟာအကုန်ရောက်တယ်အဲ့ဒါရေမရှိလို့အဲ့ဒီတိုင်းပဲချက်သားတော့တဲ့ဟောဒီစိတ်ကတတိနဲ့ပြည့်နေရင်အဲ့ဒီလောဘဒေါသမောဟဆိုအတွေးရအဲ့ဒီမှာဝင်ခွင့်မရဘူးတဲ့တတိကအားကောင်းနေလို့ ဝင်တယ်သိတယ်ထွက်တယ်သိတယ်ဝင်တယ်ထွက်တယ်သိတယ်မှတ်နေရင်လည်းဝင်လို့မရစိတ်ကလေးကိုတလုံးပေါ်တလုံးသိတတိထားတတိထားတတိထားတလုံးပေါ်တလုံးသိစိတ်ကိုရှုနေတာပုဂ္ဂိုလ်ကစိတ်တ ानु ပတနာဆိုတော့စိတ်လေးတလုံးပေါ်လိုက်တလုံးသိလိုက်ပေါ်လိုက်သိလိုက်မှတတိကြီးပဲအာကောင်းပြီးနေတဲ့အခါကျတော့ဒီဘက်ကလောဘဒေါသမောဟကုသိုလ်လုပ်ခြင်းနဲ့အတွေ့အကုသိုလ်ဖြစ်တဲ့အတွေ့မှန်သမျှသည်အဲ့ဒီတတိအာကောင်းနေသည့်အတွက် ဘာမှကိုဝင်ခွင့်မရတော့ဘူးနော်ဝင်ခွင့်မရအောင်လို့တတိကိုအားကောင်းအောင်ထားပြီးတော့အဲ့ဒီသဘာဝနာရဲ့သဘာဝကို ကြည့်တယ်သဘာဝကဘာလဲနာလေးဟာ သူ့သဘောသူတတိလွတ်တာနဲ့သူ့ဟန်သူအတွေးရဝင်တာပဲတတိလွတ်တာနဲ့တပြိုင်နက်တည်းလောဘစိတ်ကလေးပေါ်လာလိုက်တတိလွတ်တာနဲ့တပြိုင်နက်တည်းမောဟစိတ်ကလေးပေါ်လာလိုက် အော်တတိလွတ်တိုင်းလွတ်တိုင်းလွတ်တိုင်းလွတ်တိုင်းမှာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်အတွေးတွေပေါ်လိုက်ဆိုတော့ငါတတိလွတ်တယ်လို့တတိမရှိလို့ဝင်ခွင့်ရတာပဲလို့သိပြီးတော့အဲ့ဒီစိတ်လေးကိုတတိလေးပဲထားနေတာတတိလေးနဲ့ပဲစောင့်ကြည့်နေတာအဲ့ဒီစိတ်ကလေးကိုတတိလေးနဲ့စောင့်ကြည့်တတိထားစောင့်ကြည့်တတိထားစောင့်ကြည့်တတိထားသည်အဲ့ဒါသည်သဘာဝလက္ခဏာနံသဘာဝကိုမြင်အောင်ကြည့်တာ နာရဲ့သဘာဝကိုအဲ့လိုတတိထားကြည့်တတိထားကြည့်တတိထားကြည့်တော့တွေးလာတဲ့အတွေးလေးကလည်းကိုကတတိထားလိုက်တာနဲ့အဲ့ဒါလေးကမရှိတော့ဘူးနောက်ထပ်တစ်ခါကိုကတတိလေးလွတ်သွားတာနဲ့နောက်အတွေးလေးကတစ်ခုဝင်နေပြန်တတိထားလိုက်တာနဲ့အဲ့ရှိကအတွေးကမရှိတော့ဘူးဆိုတော့အဲ့ဒီအတွေးလေးမရှိတော့တဲ့ဟာမရှိတော့တဲ့ဟာကိုမရှိတာသိမရှိတာသိမရှိတာသိမရှိတာသိသိရင်သိရင်သိရင်နဲ့တမာဒီလေးတွေကကောင်းလာတော့အတွေးလေးတွေကကြဲကြဲလာ ကျဲလာတဲ့အတွေးလေးတွေမှာတတိလေးကအားကောင်းတယ်တခါလေးအကြာကြီးနေမှအတွေးလေးကဒက်ဆိုပေါ်လာပေါ်တာနဲ့ကိုကတတိကအားကောင်းတယ်အဲ့ဒါတန်းတိလိုက်အဲ့ဒီကြတော့တတိလေးအားကောင်းနေတော့ကြည်စမ်းစောတော့ကအတွေးကရှိသေးသလားမရှိတော့ဖြစ်ပြီးပြက်သွားပြီသားကြောင်တွေးလိုက်တဲ့စိတ်လေးသမီးကြောင်တွေးလိုက်တဲ့စိတ်လေးအလောက်ကြောင်တွေးလိုက်တဲ့စိတ်လေးဆိုတဲ့ တွေးတော်စိတ်ကလေးပေါ်လာတာလေးကကိုကတတိထားတာနဲ့အဲ့ဒါလေးကမရှိတော့ဘူးအဲ့ဒီမရှိတော့တာဒီဖြစ်ပြီးပြက်တယ်လို့ပြောတာအဲ့ဒါဒီအနိစ္စသဘောပေါက်လားစိတ်ဓာနုပတနာရှိရင်အဲ့ဒီလို သဘာဝလက္ခဏာရဲ့တာမင်ညာလက္ခဏာရဲ့ဆိုတာကတာမင်ညာလက္ခဏာဆိုတာအများဆိုင်နာဘာတွေအများဆိုင်လဲဆိုတော့ရုပ်တရားတွေကလည်းဖြစ်ပြီးပြက်လို့အနိစ္စနံတရားတွေကလည်းဖြစ်ပြီးပြက်လို့အနိစ္စ ဝေဒနာလည်းဖြစ်ပြီးပြတ်တယ်နန္တရားမှာတင်ညာလည်းဖြစ်ပြီးပြတ်တယ်သင်္ခါရလည်းဖြစ်ပြီးပြတ်တယ်ဝိညာဉ်လည်းဖြစ်ပြီးပြတ်တယ်တဲ့နန္တရားတွေကလည်းဖြစ်ပြီးပြတ်တယ်ယုတ်တရားတွေကလည်းဖြစ်ပြီးပြတ်တယ်အဲ့ဒီခန္ဓာ၅ပါးနဲ့ဆက်ဆက်နေလို့အများဆိုင်နံတာမညာလက္ခဏာလို့ပြောတာယုတ်ကလည်းဖြစ်ပြီးပြတ်တယ်လို့နံကလည်းဖြစ်ပြီးပြတ်ရတာပဲတဲ့အခုလည်းပဲဒီယုတ်တဘာဝနံတဘာဝမှာအရင်တော့ကဦးဇင်းတော် ရုပ်ရသဘာဝဓာတ်ကြီးလေးပါးတွေကြည့်ခိုင်းတယ်ပြီးတဲ့အခါကျမှအဲ့ဒီပေါ်မှာပြက်ပြက်ပြက်ပြက်သွားတဲ့ရုပ်ရအနေစာကိုမြင်အောင်ကြည့်ခိုင်းတယ်အခုလည်းပဲနန္တရားကိုရှုတော့မယ်ဆိုတော့နှစ်ဆင့်ရှုရမှာနော်ဒီနေရာမှာပထမနံရသဘာဝကိုမြင်အောင်ကြည့်ခိုင်းတယ်နော်နံရသဘာဝမှာလည်းကြားတာတွေနန္တာတွေမှာအရင်ဆုံးမလိုက်ပါနဲ့အောင်ကြားတာတွေနန္တာတွေပေါ်မှာအရင်ဆုံးမလိုက်ဖဲနဲ့ဘယ်မှာလုံးမလဲတရားထိုင်တဲ့အချိန်မှာစိတ်ထဲမှာပေါ်လာတဲ့ အတွေးလေးတွေကိုတွေးတိုင်းတွေးတိုင်းပေါ်တာပေါ်တာကိုတတိထားပါစောင့်ကြည့်ပါတတိထားပါစောင့်ကြည့်ပါအဲ့ဒီလိုတတိထားစောင့်ကြည့်တတိထားစောင့်ကြည့်ရင်းနဲ့ဦးဇင်းတို့တရားတော်မတွေစိတ်ထဲမှာကိလေသာနိဝရဏတရားတွေချုပ်သွားပါလိမ့်မယ်နိဝရဏတရား၅ပါးစိတ်ထဲမှာမပေါ်အပေါ်တွေနဲနဲနဲနဲလာပြီးတော့ပေါ်တဲ့ပေါ်တဲ့ဟာလေးတွေကိုလည်းပဲဟောကိုကစိတ်ကနေမှ အော်ဖြစ်ပြီးပြက်တဲ့အနေဆာပါလားအနေဆာဆိုတာဖြစ်ပြက်ကိုပြောတာဒီစိတ်လေးကကိလေသာနဲ့ပတ်သက်တဲ့လောဘနဲ့ပတ်သက်တဲ့စိတ်လေးကပေါ်လာလိုက်တယ်ကိုကသိလိုက်တယ်အော်ဖြစ်ပြီးပြက်သွားပြန်။ तू ကမရှိတော့ဘူး။မရှိတာလေးပဲကိုကသိလိုက်ရတာ။ကိုကကြည့်လိုက်တဲ့အချိန်ဟိုကမရှိတော့ဘူး။စိတ်ကလေးကသူ့အနဲ့သူဒေါသစိတ်ကလေးပေါ်တယ်နိဝရဏပဲ။ဒီဒေါသနိဝရဏလေးကလည်းပေါ်လာတယ်ကိုကကြည့်လိုက်တယ်မရှိတော့ဘူး။အော်ငိုင်မြည်ခြင်းတဲ့စိတ် တွေးဝေခြင်းတဲ့စိတ်အိုးဟိုတွေးဒီတွေးတွေးတဲ့စိတ် ဘာစိတ်တွေပေါ်ပေါ်ကိလေသာနိဝရဏတရားပေါ်လာတာနဲ့ကိုကကြည့်လိုက်အဲ့ဒါမရှိဘူးမရှိတာဒီဖြစ်ပြဲဩနန္တဘာဝဟာနံရသဘောဟာနံရတာမညာလက္ခဏာဖြစ်တယ်ဖြစ်ပြီးပြက်တာပဲလို့ဟောတာစိတ်တာနုပဒနာကနေသွားခြင်းနဲ့ယောဂီများသွားခြင်းနဲ့ကျင့်ခြင်းနဲ့ယောဂီများကလည်းစိတ်လေးတစ်လုံးပေါ်ပေါ်တာသိပေါ်တာသိသောတော်ရုပ်ကိုကြည့်ကြရင်လည်းပထမရုပ်ကိုမြင်အောင်ကြည့်တာနော်တင်တာလေးပေါ်တယ်ရုပ်ကိုကြည့်တယ် တင်းနာလေးကိုသွားညွတ်တာတင်းနာလေးကိုသွားညွတ်တာကနံအော်ရုပ်ကပေါ်လို့နံကပြောင်းညွတ်တာရုပ်ကချုပ်တာနဲ့ပြောင်းညွတ်တဲ့နံလည်းမရှိတော့ဘူးပူတာပေါ်ရင်ပူတာကိုသွားညွတ်တယ်ရုပ်ကမ္မထံကနေလဲနောက်ကြတော့နံကမ္မထံမှာတွဲရှူရမှာနော်ဒီနံကမ္မထံတက်တက်တက်နေတဲ့ပုံကလည်းနံကမ္မထံတက်ခုတည်းနဲ့နိဗ္ဗာန်မရဘူးလို့ဖះဟောတာဘာပြန်ရှူရမှာလဲတမာရိယလည်းရုပ်ပြန်ကြည့်ရ နော်ယုတ်ကမထံကတက်တဲ့ယောဂီများလည်းယုတ်ကနေတက်လာပြီးတမာရိရတော့ဘာပြန်ကြည့်နံပြန်ကြည့်မှာပဲအတူတူပဲဒါကြောင့်မို့မြတ်စွာဘုရားဧကယနောဒါကြောင့်ဒီတော်လန်းလို့ပြောတာအတူတူပဲနောက်ဆုံးရတော့ယုတ်ရှုရှုဝေဒနာရှုရှုစိတ်ရှုရှုနောက်ဆုံးအတူတူသွားတာဒါပေမဲ့ကျင့်စဉ်လမ်းကြောင်းပေါ်မှာဒကာဒကမတို့ကိုကဘယ်ဟာနဲ့ကျင့်ကြကြမှပါရမီမသိဘူးတချို့ကယုတ်ကမထံနဲ့ကျင့်ကြတဲ့ပုဂ္ဂိုလ်ကယုတ်မှအားကြတယ် နံကမ္မထမ်းနဲ့ကျင့်ကြတဲ့ပုဂ္ဂိုလ်ကနံတရားမှသူကကျင့်ညင်တာအဲ့ဒါကြောင့်မို့ဦးဇင်းတော်ကအခုဖရာဟောနီးဒေသနာအတိုင်းကိုပဲဒါအကုန်လုံးလှက်ပြီးတော့ပေးတာပါအဓိကကလိုရင်းကနိဝရဏတရား၅ပါးရှင်းဖို့ပဲနော်အခုနိဝရဏတရား၅ပါးစိတ်ထဲမှာပေါ်လာရင်ရုပ်ကိုရှုရင်းနဲ့ပယ်မလားအခုနာမ်ကိုရှုရင်းနဲ့ပယ်မလားရုပ်ကိုရှုရင်းနဲ့ပေါ်ပယ်တဲ့ပုဂ္ဂိုလ်ကလည်းအဲဟိုမှာဒိတ်ကလည်းဒိတ်ကလည်းရိတ်ကလည်းရိတ်ကလည်းဩဒီယုံလေးတွေဟာပေါ်လာတာကအခုသဘာဝလက္ခဏာ ပြက်ပြက်ပြက်ပြက်သွားတာလေးကတာမင်းညလက္ခဏာအော်ဒီရုပ်လေးကမမြဲပါလားအနေစာအနေစာဖြစ်ပြက်ဖြစ်ပြက်ဒလဆက်တော့ရုပ်ရဲ့ဖြစ်ပြက်တွေကိုဒလသက်ရှုနေအော်ရုပ်ကလေးကဒိတ်ကလေးဒိတ်ကလေးပေါ်တိုင်းနာလေးကလည်းသွားသွားညှို့သွားညှို့ပြီးတော့ရုပ်ကလည်းဖြစ်ပြီးတော့ပြက်တယ်နာကလည်းဖြစ်ပြီးအော်ဒီရုပ်နဲ့ဒီနာတထထဲဖြစ်တထထဲပြက်ပြက်နေပါလားလို့ဒလဆက်ကြီးသူကလိုက်ပြီးတော့ရုပ်နာရဲ့အပြက်ကြီးကိုသူကမြောင်လိုက်ပြီးတော့ရှုရင်းနဲ့လည်းနံပါတ်ကိုကူးသွားတာပဲနော် အဲ့ဒါကြောင့်မို့အခုနံကမထန်တက်တက်ရှုတဲ့ယောဂီများကလည်းသူကနံကမထန်တက်တက်ရှုနေတဲ့ယောဂီများကရုပ်ကြီးကိုထိုင်ကြည့်တာမဟုတ်တော့ဘူးသူကပူဓာလေးပေါ်ရင်စိတ်ကသွားတည်မှာပူဓာကိုသွားတည်တဲ့စိတ်ကိုမြင်အောင်ကြည့်တာပူဓာကြီးကိုကြည့်နေရင်ရုပ်နော်ဒိတ်ကလေးဒိတ်ကလေးဒိတ်ကလေးအဲ့ဒါကြီးကိုစောင့်ကြည့်နေအဲ့ဒါကရုပ်အဲ့ဒါကရုပ်ကမထန်အဲ့ဒီဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးရွာကလေးရွာကလေးမွားကလေးမွားကလေးပေါ်ဓာလေးတွေကိုသွားသွားတည်တဲ့နာ အဲ့ဒီနံကိုကြည့်မနောနဲ့ဓမ္မနဲ့ပေါင်းစုံတဲ့အခါမှာတွေးတတ်တဲ့နံတရားတွေကိုအကုန်စောင့်ရှုမယ်တွေးတဲ့သဘောလေးကလည်းဖြစ်ပြီးပြက်ကြံစီတာလေးကလည်းဖြစ်ပြီးပြက်နော်သားကြောင့်တွေးတာလေးကလည်းဖြစ်ပြီးပြက်သမီးကြောင့်တွေးတာလေးကလည်းဖြစ်ပြီးပြက်ဩငါရဲ့စိတ်ကတခုပြီးတခုတွေးတွေးသမျှတွေကလည်းအကုန်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဩတွေးသမျှတွေကလည်းအကုန်ဒလဇက်ဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားလို့ အဲ့ဒီလိုကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်တဲ့ဥဒ္ဒနောတရားတော်မတွေအဲ့ဒီမှာねတခါတည်းခန္ဓာကိုယ်ကြီးတွေကလည်းတခါတည်းဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာနဲ့အဲ့ဒီမှာတရိပ်ရိပ်တရွာရွာနဲ့တဖွာဖွာနဲ့ရုပ်တွေကလည်းပေါ်လာလိုက်မယ်ရုပ်ပေါ်ရင်တခါတည်းအပြင်ကအတွေးတွေမတွေးတော့ရင်ရုပ်ပေါ်လာရင်ပေါ်တဲ့တီသွားညှို့မှာသူကပူတာပေါ်ရင်ပူတာကိုဓာတ်ဆိုသွားညှို့မယ်နာလေးကကြိုက်တာပေါ်ရင်ကြိုက်တာကိုသွားညှို့မယ်ထုံတာပေါ်ထုံတာသွားညှို့မယ်ဆိုတော့နာလေးကသွားသွားညှို့တာ ဩရုပ်ပေါ်လို့နာပြောင်းပြောင်းညွတ်တာပါလားလို့ဟောသိတော့ဗာလဲနာမရူပပရိစေတညာနာနဲ့ရုပ်ကိုပိုင်းခြားသိလားဟာဒိတ်ကလေးပေါ်ပြီဆိုတာနဲ့ဒီကစိတ်ကလေးကသွားညှို့လိုက်ပြီအဲ့ဒီပေါ်ပြီဆိုတာနဲ့ညှို့တဲ့စိတ်ရရှိသေးလားမရှိတော့ဘူးတခါတည်းပူတာလေးပေါ်လိုက်တယ်ပေါ်ပြတာကရုပ်သွားသိတာကနာအော်ဒီရုပ်နဲ့ဒီနာတထထဖြစ်ပြီးတထထပြက်ပြက်ပြက်ပြက်သွားတာတွေကိုနောက်ပိုင်းကျတော့သူကသူမြင်လာတော့ အဲ့ဒါနာမရူပပရိစ္ဆေဒညာနဲ့နာနဲ့ရုပ်ကိုပိုင်းခြားပြီးတော့သိသွားမယ်ဒါနာလက္ခဏာကနေမှရုပ်ဘက်ကိုပြန်ပြီးတော့နောက်ပိုင်းပြောင်းကြည့်တာအဲ့ဒီရုပ်နဲ့နာနဲ့ကိုပိုင်းခြားကြည့်ရင်လည်းကြတော့မှအဲ့ဒီမှာဥဒိယဘယညာဆိုတာ ရုပ်တရားတွေကလည်းဖြစ်ပြီးပြက်နံတရားတွေကလည်းဖြစ်ပြက်ဩဒီရုပ်နဲ့ဒီနံတွေကဒလက်ဆက်ကြီးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီရုပ်နဲ့ဒီနံတွေကတစားတည်းဖြစ်နေရပါလားဖြစ်ပြက်နေရပါလားလို့အဲ့ဒါကိုရှုတာဥဒိယပယညာအဲ့ဒီဥဒိယပယညာအရင်သားရောက်လာတဲ့အခါကျမှအဲ့ရုံဏနေပေါ်ကြည်ရင်းနဲ့လင်းလာတာတွေကြည်လာတာတွေထိန်လာတာတွေမက်လို့ထင်လာတာတွေအဲသောတော်ကလမ်းလမ်းနှစ်သွဲမှာအဲ့ဒီမှာတန်တရားတွေဖြစ်လာတယ်အဲ့ဒါတွေဖြစ်တတ်တယ်အဲ့ဒါက ဒီအခုညာအရင်သားပိုင်းနော်ဥဒယဘယညာအရင်သားပိုင်းရောက်တဲ့အခါကျမှအဲ့ဒါဖြစ်လာတတ်တယ်အဲ့ဒါတွေကိုကဲလမ်းမှလမ်းမှသိချာလက်လာသုံးတတ်ပြီးတော့ဒါတွေကအမှားပဲဒီနောက်လိုက်နေလို့မရဘူးဒီရုပ်ဒီနံတွေရဲ့ဖြစ်ချင်းပြက်ချင်းကိုငါဒလသက်ပြန်ရှုမယ်ဆိုပြီးတော့အဲ့ဒီမှာတည်းတခါတည်းနံတရားတွေရဲ့ဖြစ်ချင်းပြက်ချင်းရုပ်တရားတွေရဲ့ဖြစ်ချင်းပြက်ချင်းကြိုက်တာရှုတော့ရုပ်ပေါ်ရင်ရုပ်ရှုနာပေါ်ရင်နာရှုရှုရင်ရှုရင်နဲ့ အဲ့ဒီယုံနိုင်ရဲ့အဖြစ်ပြက်တွေကမြန်လွန်အားကြီးတော့ဘင်ကညာအပြက်ကြီးပဲမြင်တော့တာအဲ့ဒီဘင်ကညာအပြက်ကြီးပဲမြင်တဲ့ညာကနေပြီးတော့ဆက်ပြီးတော့ရှုတဲ့ဘင်ကညာပြီးတော့ဗရညာနဲ့ကြောက်လန့်လာတာ။အော်အပြက်တော်ကြီးတဲ့နေရာဆိုတော့ကြောက်လန့်ထိတ်လန့်ဘင်္ဂညာဗယညာအာရိနဝညာဆိုတာယွန်မုံငင်းငွေ့ဆက်ဆုပ်လာတဲ့ဒုက္ခလက္ခဏာညာကြီးထင်ပါပြီ။အဲ့ဒါနံကမထံကနေရှုရင်လည်း အခုဦးဇင်းတို့ရုပ်တွေပါနောက်ဆုံးပြန်မြင်တယ်ရှုတာစရှုတာတော့နာမယ်ရှုရင်ရှုရင်နဲ့နာတရားကိုရှုရင်နဲ့ရုပ်ပါပြန်မြင်ပြီးတော့ရုပ်တွေနာနေအကုန်လုံးရဲ့ဖြစ်ချင်းပြက်ချင်းတွေဒလဇအကုန်ပြန်မြင်ပါတယ်အဲ့လိုမြင်သွားရင်နဲ့ဉာဏ်စင်တွေပြန်ပြီးတက်ပါတယ်အဲ့ဒီကြတော့မှကိလေသာនិဝရဏတရားအပိတ်အဆော့တွေစိတ်တန်တန်ကြီးမှာ ရှင်းပြီးကြေပြီးတော့ဘာတွေရှုနိုင်မှာလဲဆက်တူးတဲ့ဒါတူးနေတော့မှရှိသေးရဲ့နော် အဲ့တော့ရေစက်ကိုကလော်ထုတ်ပြီးဆက်တူးရေစက်ဆိုတာဗာလဲနိဝရဏတရား၅ပါးကိုပယ်ရှားခိုင်းတာကာယနဲ့ပဲပဲဝေဒနာနဲ့ပဲပဲစိတ်ဓာတ်နဲ့ပဲပဲဓမ္မနဲ့ပဲပဲကြိုက်တဲ့နည်းနဲ့ပဲပါနော်နိဝရဏတရား၅ပါးကိုပဲပယ်ပြီးတော့ဆက်တူးတော့စိတ်တရားကြည်လင်ပြီးတော့အဲ့ဒီမှာနိဝရဏတရားကင်းနေတဲ့အခါကျတော့ဟောလက်ကြီးတွေ့တယ်ဆရာတဲ့လက်ဆိုတာဗာလဲခန္ဓာ၅ပါးပြောတာ ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဆိုတဲ့ခန္ဓာ၅ပါးတဲ့အဲ့ဒီခန္ဓာ၅ပါးကိုရှုတော့တဲ့ရူပံဘိခဝေနတုံမာကံချက်သားတော်တဲ့မင်းတို့အခုရထားတဲ့ယုတ်တရားကြီးကမင်းတို့ရဲ့ကိုယ်ပိုင်မဟုတ်ဘူးတဲ့ကိုယ်ပိုင်မဟုတ်တာကိုမင်းတို့ညာနဲ့မြင်အောင်ကြည့် မင်းတို့အခုရထားတဲ့နန္တရားတွေအဲ့ဒီနန္တရားတွေကလည်းမင်းတို့ကိုယ်ပိုင်များထင်လို့လားကိုယ်ပိုင်ထင်တယ်ဆိုအဲ့ဒီစိတ်လေးမတွေးနဲ့လို့အမိန်ပေးကြပါလေရမှာမရပဲနဲ့ခံစားတဲ့ဝေဒနာတွေငါပိုင်တယ်ဆိုလို့ချင်းသိုးတာတွေမခံစားကြဘူးအချိန်ပြည့်ကောင်းတာတွေပဲငါခံစားနေမယ်ဆိုခံစားကြည့်ရလားမရဘူးတဲ့အဲ့ဒါကြောင့်မို့ခံစားမှုဝေဒနာ လဲကိုယ်ပိုင်မဟုတ်ဘူးတင်ညာလဲကိုယ်တိုင်မဟုတ်ဘူးသင်္ခါရလဲကိုယ်ပိုင်မဟုတ်ဘူးဖြစ်သားတော့တဲ့အဲ့ဒီခန္ဓာ၅ပါးရဲ့အပေါ်မှာရုပ်တရားတွေဒီလဲဖြစ်ပြီးပြတ်နေပါလားနံတရားတွေကလည်းဖြစ်ပြီးပြတ်နေပါလားလို့ယုံနံတွေရဲ့အပေါ်မှာဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းနဲ့အဲ့ဒီမှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာရေး၃ပါးနဲ့တင်ပြီးရှုလိုက်ပါလို့ပြောတာတဲ့လက်ကိုတွေ့တယ်ဆိုတာ နော်လက်ကိုကလော်တွဲ့ပြီးတွဲ့ပြီးကလော်ထုတ်လိုက်ဆိုတာခန္ဓာ၅ပါးကိုရှုပြလိုက်လို့ပြောတာနော်ခန္ဓာ၅ပါးရှုပြလိုက်တော့အဲ့ဒီကနေပြီးတော့ဆက်တူးတဲ့ဆက်တူးတဲ့အခါကျတော့ဘာတွေ့လဲဆိုတော့စင်းနီဒုံနဲ့ဓာတန်လျက်ကြီး တွေ့ပါတယ်တဲ့တော်မူကြီးတဲ့ကစင်းနီဒုံနဲ့ဓာတန်လျက်ဆိုတာကာမဂုဏ်၅ပါးအာယုန်တရားကိုပြောတာ အစင်းဆိုတဲ့အာယုန်တွေအဲ့ဒီကိလေသာ အာယုန်တွေကအလှီးဖြတ်ခံနေရတယ်နော်ဦးဇင်းတို့တို့တွေမှာမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါလိုချင်တော့လောဘစိတ်ဖြစ်တယ်အဲ့ဒါလောဘအလှီးခံလိုက်ရတာနားနဲ့အတန်နဲ့တိုက်တဲ့အခါမှာအဲ့ဒီမှာလိုချင်တဲ့လောဘစိတ်တွေဖြစ်တယ်နော်မကြိုက်ရင်ဒေါသကြိုက်ရင်လောဘဆိုတဲ့ အာယုံ6ပါးတကား6ပေါက်မှာတဲ့မျက်စိနဲ့အစင်းနဲ့မြင်တိုင်းမြင်တိုင်းမှာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဆိုတာအဲ့ဒါအလှီးခံရတာလို့ပြောတာအာယုံ၅ပါးကာမဂုဏ်တရားတွေနဲ့တိုက်တိုင်းတိုက်တိုင်းမှာဥစဉ်တော့တတိတွေအာနယ်ကြလို့တမာတိတွေအာနယ်ကြလို့ပညာတွေအာနယ်ကြလို့ဥစဉ်တော့တွေမရှုနိုင်ကြလို့ရှုနိုင်ရင်အလှီးမခံရဘူးအာယုံနဲ့ဓွာရတိုက်တိုင်းတိုက်တိုင်းမှာ ဥစဉ်တော့ဒကာဒကမတွေဥစဉ်တော့တတွေအခုအလှီးခံနေရတာတဲ့အဲ့ဒီအလှီးခံနေရတာလောဘတွေနဲ့အလှီးခံရတယ်ဒေါသတွေနဲ့အလှီးခံရတယ်မောဟတွေနဲ့အလှီးခံရပါတယ်တဲ့အာယုံဓွာရတိုက်တိုင်းတိုက်တိုင်းမှာနော်အဲ့ဒီအာယုံနေပေါ်မှာ လောဘတွေဒေါသတွေမောဟတွေနဲ့ဖြစ်ပေါ်နေရတာကို ပြောတာပါအဲ့ဒါ လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဆိုဥဒ္ဒနောဒကာဓမ္မတွေတတိထားရင်မျက်စိပေါ်မှာတတိထားရင်လောဘအလိမခံရဘူးနော်ဒေါသအဖြစ်အလိမခံရဘူးအာယုန်နဲ့ဓဝါဒတိုက်တိုင်းတိုက်တိုင်းမှာလောဘဒေါသမောဟဆိုတာဒီအလိခံရပါတယ်နော်အဲ့ဒီကနေဆက်တူတဲ့ဆက်တူတော့အသားတစ်တွေ့တယ်စင်းနေတော့နဲ့ဓာတန်လျာကြီးဖယ်ပြီးတော့ဆက်တူလိုက်တဲ့အခါကျတော့တဲ့ဘာသွားတွေ့လဲဆို အသားတစ်တဲ့ဈေးထဲမှာအသား လှီးထားတဲ့အသားတစ်တွေရှိတယ်အဲ့ဒီအသားတစ်ကိုယူလာပြီးအိမ်မှာမိကိုမိအိုကင်ပူပူလေးပေါ်မှာသူ့ကိုတင်လိုက်မယ်ဆိုဘာဖြစ်သွားလဲကတ်သွားတာအသားတစ်လေးကဘာဆိုသူကအဲ့နားလေးမှာကတ်ပြီးတော့တူးပြီးတော့သွားတာအဲ့ဒီတိုင်းပဲတဲ့နန္ဒီရာဂလိုချင်နှစ်သက်တတ်တဲ့တဏှာတဲ့ဥဇဏုတွေမှာရှိတယ်အဲ့ဒီတဏှာဟာမျက်စိနဲ့အဆင်းနဲ့တိုက်ရင်လိုချင်သွားတာနော် အဲ့ဒီလိုချင်သွားတဲ့တဏှာအဲ့ဒီတဏှာက ပြင်းထန်သွားတော့လောဘနေပြီးတော့ဥပါဒံတိရောက်သွားတာဆွဲလန်းသွားတာအဲ့ဆွဲလန်းသွားတော့လိုချင်တဲ့ရအောင်ပြုလုပ်တယ်ရတော့ဒုက္ခတွေဖြစ်တယ်နော်အဲ့တော့နန္ဒီရာဂဆိုတဲ့အသားတက်နဲ့တူတဲ့ဒါဥပမာလေးပေးတဲ့ဟာလေးကအဲ့ဒီလိုစီမိကိုအင်းပူပူမှာကတ်ကတ်သွားသလိုပဲမျက်စိနဲ့အဆင်းနဲ့မြင်တိုင်းမြင်တိုင်းမှာလဲလိုချင်မှုလေးတွေ တဏှာလေးတွေကကတ်ကတ်သွားတယ်နားနဲ့အတန်နဲ့ကြားကြားတာလေးပေါ်မှာလည်းကတ်တယ်အဲ့ဒါကတ်လို့တခါတည်းဟောတခါတည်းအခုဒီတချင်တန်လေးကောင်းတယ်ဟောဘလောက်ဝဲဝဲသွားပြီးကိုနားထောင်ရတာအဲ့ဒါတဏှာကတ်နေလို့လေဟုတ်တယ်မို့လားတဏှာကတ်နေတဲ့အခါကျတော့ဟိုမှာစတိတ်ရှော့အမေရိကမှာမှာစိုးနေနဲ့အပေါ်တနက်နဲ့ပြစ်သွားတယ်မို့လားတခါဆိုရင်နော်ကိုတရားမဲ့နေရာတော့မှမသိဘူးအဲ့ဒီနေရာစတိတ်ရှော့တချင်နားထောင်ကျင်လုံးတော့သွားရင်းနဲ့ အဲ့ဒီအတန်အရသာကိုခံစားခြင်းလို့တော့သွားရင်းနဲ့သေသွားရတာတွေလေဘဝတွေမှာအဲ့တိုင်းနေနော်။ဩအဆင်းတွေကြည်ကျင်လုံးလို့ဩရုရှားမှာဆိုလဲတခါတည်းပြသက်ယုံကြီးတဲ့မှာအရင်တော့ကကြည်ပြီးငုတ်တုတ်ထိုင်ကြည်နေနဲ့တခါတည်းဟိုမှာအကြမ်းဖက်အဖွဲ့တွေကအဲ့ဇာယုံကြီးတခါတည်းတိမ့်ပိုက်ပြီးတော့တခါတည်းပြက်တက်လို့ဩတေကြရအဲ့ဒါပါလေဒီမျက်စိနဲ့အဆင်းတွေနောက်ကိုလိုက်ရင်းနဲ့လောဘတဏ္ဍာနောက်ကိုလိုက်ရ နော်လိုက်ရင်းတယ်တဲ့အဲ့ဒါတွေနောက်ဩဒါလေးလာတယ်လှတယ်လှတယ်ဆိုတော့အဲ့နောက်တွေကိုရအောင်လိုက်ရဒီတန်လေးကကောင်းတယ်ကောင်းတယ်ဆိုတော့အဲ့နောက်တွေကိုလိုက်ရတာအဲ့ဒါဘာလဲအဲ့ဒါတဏှာရှိလို့နော်တဏှာရှိနေသေးလို့အဲ့ဒီတဏှာကကာမတဏှာနော်ကိလေသာအာယုံကာမဂုဏ်မှန်သမျှကို နော်အဲ့ဓာတွေကို လိုချင်တာလောဘနော်လောဘ ဖြစ်နေတာဘဝတဏဆိုတာလည်းရှိသေးတယ်တဲ့ဟောလူဘဝပြီးဩနတ်ဖြစ်ရင်တော့ကောင်းမှာပဲဟောနတ်ဘဝကိုလိုချင်ဟောနတ်ဘဝတဲ့မြမဘဝတော့ကောင်းမှာပဲဟောလိုချင်တာနော်ဘဝတဏဘဝတဏဒါကြောင့်မို့ဘလောက်ပဲဆင်းရဲလို့နေနေနော်ကွာမင်းဒီလောက်ဆင်းရဲတဲ့ဘဝကြီးမင်းမနေသားမှနဲ့ငါမင်းတက်ပြစ်ပါမယ်ဆိုတာမလုပ်ပါနဲ့ဗျာကြောက်မသေးခြင်းမဟုတ်ဘူးပြောမှာပဲတဲ့သူကဘဝတဏလေဒါကြောင့်မို့ဦးဇင်းတို့ဘဝတဏနဲ့ပတ်သက်တော့ ဒီမြမကြီးရဲ့တယောက်ဥပမာလေးပေးတယ်သူကမြမဘွားမြမတွေကလည်းတေဃာနာနီကြောင့်နမိတ်တွေလာပြီလေဒါခါတည်းသူတို့ရဲ့အယောင်စင်းတွေညှိုးနွမ်းလာတာတို့ရိုးတုံပြလာပြီဆိုတဲ့အခါကျတော့ငါတော့တေရတော့မယ်တကောရှိတော့ငါတေပြီးဘယ်သွားမလဲလို့လှန့်ကြည့်လိုက်တဲ့အခါကျတော့ဟောတေပြီးတော့လူဖြစ်မယ်လူဖြစ်ပြီးတော့ခဏနေသေမယ်သေပြီးတာနဲ့ तू ဘာဖြစ်မလဲမစင်တွင်းမှာလောက်ကြီးသွားဖြစ်မှာဟာယွန်စရာကောင်းလိုက်တဲ့ဘဝ အဲ့ဒီဘဝတော့မြန်မြန်သေးတာအေးတယ်ဆိုပြီးတော့တွက်ကြည့်လိုက်တော့နောက်နှစ်ပေါင်း95နှစ်လောက်အဲ့ဒီကြရင်ဒီအိမ်သာကြီးထဲမှာ လောက်ကြီးငါသွားဖြစ်ရမယ်ဆိုတော့အဲ့ဒီမှာရှိနိုင်မဲ့လူတယောက်ကိုသူကသွားပြီးတော့ရွှေအိုးပေးပြီးတော့မြမကြီးကအဲ့ဒီလောက်ကြီးကိုတတ်ခိုင်းတာနောက်95နှစ်လောက်နေရမင်းအိမ်သာတွင်းထဲမှာလောက်ကောင်ကြီးတကောင်ပေါ်လာမယ်အဲ့ဒီလောက်ကောင်ကြီးကိုတွေ့ရင်မင်းလှန်နေတာထိုးတတ်ပေးဆိုပြီးတော့သူကတတ်ခိုင်းတာ အဲ့ဒီကနေပြီးတော့ဟိုလူကလည်းရွှေအိုးယူထားပြီးတော့အော်ငါဂရိတော့အချိန်ရောက်ပြီငါတော့ဖြည့်မှာပဲမစင်တွင်သွားသွားကြည့်တာလောက်ကြီးကတွေ့တယ်သူ့မြင်တာနဲ့တခါတည်းအတွင်းနဲ့ဝင်းဝင်ပြီးတော့ပြဲပြီးပုန်းတာအဲ့ဒါနဲ့တရက်သွားချောင်းလိုက်တတ်လို့မရသွားချောင်းလိုက်တတ်လို့မရဟောဗျာဒီကောင်တတ်လို့ကိုမရပါလားဆိုညာကျတော့အိမ်မက်နဲ့ပေးတယ်တဲ့အသင်းနဲ့အရင်တော့ကဗြဟ္မာဘဝလှန့်ကြည့်တော့လောက်ဘဝဟာယွန်စရာလို့ကောင်းပေမဲ့ အခုဒီဘဝမှာငါတရားမှာကြောက်ပါတယ်ငါမတတ်ပါတော့နဲ့မင်းဂတိလဲကျေပါပြီလို့ပြောတယ်တဲ့အဲ့ဒါဘဝတဏပြောတာနော်အဲ့ဒါကြောင့်မို့ကာမတဏကိလေသာအာယုံ ကာမဂုဏ်တွေအစင်းတွေအတန်တွေအနတ်တွေအရသာတွေဟာစားစရာဆိုဘယ်မှာကောင်းနိုင်ဆိုရှားတာနော်အစင်းအတန်နတ်ရသာတွေ့ထိစရာကြံတွေးစရာဆိုတဲ့ဒီအာယုံတွေကိုလိုက်စားနေရင်းနဲ့ပဲ အန္တကောကုရုတေဝတံသေမင်းရဲ့နိုင်ငံကိုပါသွားတာတင်းတိမ်လို့အာရလို့တေသွားတဲ့လူတယောက်မှမရှိဘူးတဲ့ကိလေသာအာယုံကာမဂုဏ်တွေကို သုံးဆောင်ရင်းခံစားရင်းနဲ့အစင်တွေနောက်လိုက်ရင်အတန်တွေနောက်လိုက်ရင်လိုက်ရင်လိုက်ရင်နဲ့ပဲတေသွားကြတယ် တဲ့နော်အဲ့ဒါကာမတဏဘဝတွေကို လိုချင်တာလူဘဝတွေကိုလိုချင်တာနတ်ဘဝတွေကိုလိုချင်တာဗြဟ္မာဘဝတွေကိုလိုချင်တာဘဝတဏအဲ့ဒီတဏတွေလည်းရှိတယ်နော်အဲ့ဒါကြောင့်မို့အဲ့ဒီကာမတဏဘဝတဏဆိုတဲ့အဲ့ဒီတဏတွေနော်အဲ့ဒီတဏတွေကို ပြတ်အောင်လို့အပြတ်ရှင်းတဲ့လမ်းမြတ်စွာဘုရားရဲ့ကျင့်စဉ်က ကာမတဏလည်းမမလိုချင်ဘူးဘဝတဏလည်းမလိုချင်ဘူးဝိဘဝတဏဆိုတာရှိသေးတယ်နော်ဘဝကင်းပြတ်မှုကိုလိုချင်တာဩသေပြီဟိုဘက်ပြတ်ပြီးတာပဲဆိုပြီးတော့နော်အဲ့ဒါဩစေတာဒိဋ္ဌိအယူဆွဲမျိုးတွေနဲ့အဲ့ဒါမျိုးဝိဘဝတဏနဲ့လည်းပြန်ပြီးတော့ဩညှိပြန်တာပဲနော်အဲ့တော့ဒီသုံးခုထဲမှာတဏကိုကုံညင်လို့လုတ်ပေမဲ့လည်းဒီဝတ်သုံးခုထဲမှာပဲပြန်ပြီးဝဲလက်ခတ်နေတာနော်ဝဲလက်ခတ်ပြီးတော့မလွတ်နိုင်ကြဘူးတဲ့ကာမတွေနဲ့ညှိတယ်ကာမတွေနဲ့ညှိ ညှိပြီးတော့တခါတည်းအခုပြောဘဝတဏနဲ့ပြန်ညှိပြီးရင်ဝိဘဝတဏဆိုပြီးပြန်ညှိအဲ့ဒီလိုပြန်ပြန်ညှိညှိညှိညှိနေရတဲ့တဏ၃မျိုးကနေမှမလွတ်နိုင်ဘူးတတ္တဝါတွေကိုအဲ့ဒါကိုနန္ဒီရာဂနှစ်သက်တတ်တဲ့တဏအသားတစ်ကိုပယ်လော့ပယ်လော့ဆိုတာတခြားမဟုတ်ဘူးအဲ့ဒီတဏ၃မျိုးကိုအကုန်လုံးပယ်ရှားနိုင်အောင်လုပ်ရမယ်တဲ့အဲ့ဒီတဏ၃မျိုးအကုန်လုံးပယ်မှသာလျှင် အသားတက်ကိုပယ်လိုက်တော့ရှစ်ဆက်တူးတော့နဂါးကြီးတွေ့တယ်အဲ့ဒီနဂါးကိုတော့မထိနဲ့အယောသေးပေးပါ ရှစ်ခိုးပါဆိုတာယဟန္တာကြီးဖြစ်သွားပြီတဲ့ဘုဒ္ဓင်တရားတွေတုတ်တန်တာမှာ အကုန်လုံးပြည့်သွားပါပြီယဟန္တာကြီးဖြစ်သွားပြီလို့ပြောတာအဲ့ဒါချက်သားတဲ့မင်းယဟန္တာကြီးဖြစ်သည့်တိုင်အောင်ပဟေလိပု္ပ္ပာနဲ့ကျင့်စဉ်ကြီးကို ပေးသွားတာအဲ့တော့ဦးဇင်းတို့ဒကာဒကမတွေက အခုနိဗ္ဗာန်ကိုလိုချင်ပါတယ်လိုချင်ပါတယ်အိုနာသေးလွတ်ချင်ပါတယ်လွတ်ချင်ပါတယ်ဆိုရင်မြတ်စွာဘုရားဟောတော်မူခဲ့တဲ့အထက်မှာအခု ကဲအရေးကြီးဆုံးအပိုင်းကို ပြန်ပြောမယ်တကားကြီးမင်းထုတ်ကလော်ထုတ်တကားကြီးမင်းတို့ကို ကလော်ထုတ်ဆိုတာတစ္ဆာတရားတွေကိုနာယူပါနော်ဒုက္ခသစ္စာလို့သိအောင်သမှုတရားလို့သိအောင်និရောဓမဂ္ဂလို့သိအောင်တစ္ဆာတရားတွေကိုနာယူပါ ခန္ဓာရဲ့အမှန်အရှိတရားတွေကိုသိအောင်လုပ်ပါဒုက္ခလို့မြင်အောင်လုပ်ပါလို့ပြောတာဒုက္ခသစ္စာကြီးကိုမြင်အောင်ကြည်ခိုင်းလိုက်တာအဲ့ဒီလိုဒုက္ခသစ္စာလို့မြင်အောင်ကြည်ခိုင်းရင်းနဲ့အဲ့ဒီတကားကြီးမင်းတို့ကိုကလော်ထုတ်သစ္စာတရားတွေကိုနာယူကြင့်ကြံလက်ကျင့်ပြီးတော့တရားအားထုတ်လိုက်တဲ့အခါကျတော့ဖာတွေ့မယ်ဆိုတာအဲ့ဒီမှာတရားကြကြထိုင်ရင်ခန္ဓာကိုယ်ပေါ်ကကြိုက်တယ်ခဲတယ်ထုံတယ်ကျင်တယ်ဆိုတဲ့ဓာလေးပါးတွေလည်းပေါ်ရော ဒေါသတွေထွက်လာပါလိမ့်မယ်အဲ့ဒီဒေါသကလည်းအနာဂါမိမက်ကြမှာအပြီးပယ်မှာနော်စောသောကတဏှာကြတော့ယဟန္တာမှာပယ်တာတဏှာကြတော့ယဟန္တာမှာပယ်တာဒေါသကြတော့အနာဂါမိမက်မှာပယ်တယ်အဲ့ဒါကြောင့်မို့အဲ့ဒီဒေါသကအခုမပယ်သေးဘူးသူ့ကိုဘာလို့ရမှာလဲသီးခံရမှာနော်ခွင့်လွှတ်ရမှာသီးခံခြင်းခွင့်လွှတ်ခြင်းနဲ့မတုံ့ပြန်ခြင်းနဲ့အံကြိတ်မှန်ကြိတ်ပြီးတော့တခါတည်းဖြစ်ညက်တာဒါတုံ့ပြန်တာနော်ဒေါသနဲ့ဖက်ပြိုင်တာနော် ဝေဒနာတက်လာတဲ့ခါကျတော့တခါတည်းဒေါသနဲ့ဖြည့်ညှစ်ပြီးတော့ဒီဝေဒနာကိုပျောက်ချင်သောနဲ့လှုပ်တာအဲ့လိုလည်းမလှုပ်ရဘူးတဲ့သိခံသူ့သဘာဝတရားအော်ရုပ်သဘောရုပ်ဆောင်နေတာဓာတ်သဘောဓာတ်ဆောင်နေတာသူ့သဘောသူဆောင်တာငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးရုပ်ကလည်းသူ့သဘာဝနာငါလည်းသူ့သဘာဝလို့အဲ့ဒါမျိုးရှုရမှာတဲ့နော်အဲ့လိုရှုရဲနဲ့ဥစဉ်တော်ဒကာဒကမတွေနောက်ထပ်ဘာတွေ့မလဲဖားကလောထုတ်ပြီးလမ်းနဲ့သွဲဆိုဝီသိကိစ္စ တရားအားထုတ်နေရင်အဲဒါဟုတ်ဟုတ်ပါမလားဟိုဟာဟုတ်ဟုတ်ပါမလားဆိုပြီးတော့ယုံမှားတန်တရားတွေဖြစ်လာတယ်တဲ့အဲ့ဒီယုံမှားတန်တရားဆိုတဲ့ဝီစည်းကိစ္စကိုပယ်လိုက်ပါအဲ့ဒီယုံမှားတန်တရားဆိုတဲ့ဝီစည်းကိစ္စကြီးရှိနေရင်တရားမတက်တော့ဘူးနော်ဒါကြောင့်မို့အဲ့ဒီယုံမှားတန်တရားဆိုတဲ့ဝီစည်းကိစ္စကိုပယ်လိုက်ပါတဲ့ဝီစည်းကိစ္စပယ်ပြီးပြီယုံမှားတန်တရားတော့ပယ်ပြီးပြီ ရှေ့ဆက်တိုးတော့ဆပ်ပြရေသေးကြီးတွေ့တယ်ဆိုတာ နိဝရဏတရား၅ပါးစိတ်ထဲမှာရှိတာတွေကိုပယ်ရှားနိုင်အောင်လုပ်ပါအဲ့တော့မတရားဖို့တရားလိုချင်ပါတယ်ဆိုတော့တရားတော်မှတွေကိုယ့်ရဲ့စိတ်တန်တာမှာကိလေသာနိဝရဏနနိဝရဏတရားစိတ်မှာမကင်းဘဲနဲ့ဘယ်မဲ့ဘယ်ဖို့မှမရပါဘူးဖျားလည်းပေးလို့မရဘူးတန်ဃာတော်လည်းပေးလို့မရဘူးကိုယ်စိတ်ထဲမှာရှိတဲ့ကိလေသာ ကိုကိုယ်တိုင်ရှင်းရပါလိမ့်မယ်ကိုကိလေသာ ကိုရှင်းမှ ကိုယ့်ရဲ့လောဘဒေါသမောဟကိုရှင်းရပါလိမ့်မယ်ဘယ်သူမှကိုရှင်းပေးလို့မရပါဘူးမြတ်စွာဘုရားလည်းအခုလမ်းစဉ်ကိုပြပေးတာပဲရှိပါတယ်เนาะဒါကြောင့်မို့မြတ်စွာဘုရားပြပေးတဲ့ဒီလမ်းစဉ်ကြီးကိုလိုက်ကျင့်ပြီးတော့အော်ငါတို့ရဲ့စိတ်ထဲမှာကိလေသာនិဝရဏတွေရှိနေတာငါဘယ်နည်းနဲ့ရှင်းမလဲငါကာယ ानु ပတနာတရားတွေကိုရှုပြီးတော့ဝင်လေထွက်လေမှတ်အယောသူအာတုဘဓကမ္မထာနဲ့ရှုပြီးတော့ငါကိလေသာကုန်အောင်လုပ်မလားကင်းကင်းအောင်လုပ်မလားနော် အဲ့ဒါမှမဟုတ်လို့ချင်းအခုစိတ်ဓာနုပဒနာနဲ့လုပ်မလားဝေဒနာနဲ့ရှုမလားဓမ္မနုပဒနာနဲ့ရှုမလားတခုခုနဲ့တတိပဌာန်တရားလေးပါးမှာတမျိုးမျိုးနဲ့ရှုလိုက်စမ်းမှာအဲ့ဒါဆိုရင်ကိလေသာនិဝရဏတရားတွေကင်းစင်သွားရင် ခန္ဓာ၅ပါးဆိုတဲ့လက်အဲ့ဒါကိုရှုနိုင်သွားလိမ့်မယ်နော်ခန္ဓာ၅ပါးဆိုတဲ့အဲဒီရေစက်ကိုကလော်ထုတ်ပြီးတော့လက်ကိုသွားတွေ့တယ်ဆိုခန္ဓာ၅ပါးကြီးရှုနိုင်ပြီ ရုပ်တရားတွေရဲ့အပေါ်မှာလည်းဖြစ်ပျက်တွေကိုရှုနိုင်တယ်နာမ်တွေရဲ့အပေါ်မှာလည်းဖြစ်ပျက်တွေရှုနိုင်တယ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကြီးရဲ့အပေါ်မှာငါကိုမဟုတ်ငါဥစ္စာမဟုတ်ဖြစ်ပြီးပြတ်တဲ့အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တရဲ့လက္ခဏာဆိုတော့လက္ခဏာရဲ့သုံးပါပြီးတော့တင်ပြီးတော့ရှုနိုင်ပါတယ်တဲ့အဲ့ဒီကနေရှုပြီးတော့မှဩစင်နေဒုံနဲ့ဓာတန်လေးရဲ့ဆိုတော့မြင်နာပေါ်မှာလောဘဖြစ်ရင်လည်းဖြစ်ပြီးတော့ပြတ်တာကိုရှုကြားတာပေါ်မှာလောဘဖြစ်ဖြစ်ပြီးပြတ်တာကိုရှု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 ဒလဇတ်တင်ပြီးတော့ရှုနေပါလို့ပြောတာစင်ဒီတုံးနဲ့တန်လျက်အဲ့ဒီစင်ဒီတုံးနဲ့တန်လျက်ကနေရှုသွားရင်ဟိုဘက်ကျတော့အသားတစ်ဆိုတာကတော့နောက်ဆုံးအဲ့ဒီအစင်းတွေအတန်တွေအနံ့ရတာတွေပေါ်မှာနော်ဘုံဘွားတွေအားလုံးရဲ့အပေါ်မှာတွေ့တာကန့်ညိတဲ့တဏှာကို အပီးပယ်လိုက်ပါတော့လို့ပြောတာအဲ့ဒီအပီးကလော်ထုတ်ဆိုတာအပီးပယ်လိုက်ပြီးရင် ယဟန္တာကြီးဖြစ်လို့အဲ့ဒါကိုနဂါလို့ပြောတာအဲ့တော့ဒီနေ့ဥစဉ်တော်ဒကာတော်မတွေကဒီနေ့ဝမ်မိကတုတ်နော်တောင်ဖို့ပမာတရားရှာဆိုတဲ့တရားကောင်းစဉ်နဲ့ယနေ့ဝမ်မိကတုတ်တန်ကိုအခြေခံပြီးတော့ဟောပြောပေးခဲ့ပါပြီဥစဉ်တော်ဒကာတော်မအပေါင်းတော်ကောင်းတို့တွေဟာအခုရှင်ကုမာရကတ္တဗမထေမြတ်ကြီးဒီလည်းပဲဒီတရားကိုနာယူပြီးတော့ကြင့်ကြံကြိုးကုပ်ပွားများအားထုတ်လိုက်တာ ယဟန္တာမထေမြတ်ကြီးဖြစ်သွားပါတယ်တဲ့ဒါကြောင့်မို့မြတ်စွာဘုရားဟောတော်မူခဲ့တဲ့တုတ်တန်ဒေသနာတော်ကို နာယူပြီးတော့ကာယ ानु ဘဒနာ ဝေဒနာ ानु ဘဒနာ စိတ်ဓာ ानु ဘဒနာဓမ္မ ानु ဘဒနာဆိုတဲ့တတိပဋ္ဌာန်တရား၄ပါးလက်ကင်ထားပြီးတော့เนาะအခုကျင့်စဉ်တွေအဆင့်ဆင့်ကိုကျင့်ကြံကြောကုတ်ပွားများအားထုတ်နိုင်ကြပါစေမြတ်စွာဘုရားသာသနာတော်ကြီးမှာ ယခုလိုအခွင့်ကောင်းအခါကောင်းကြီးမှာမိမိရဲ့စိတ်တန်တမာဂိတ်နေတဲ့လောဘတွေဒေါသတွေမောဟတွေကင်းဝေးသွားအောင် နေ့စဉ်နေ့တိုင်းကြင်ကြံကြော့ကုတ်ပွားများအထုံနိုင်ကြအကုန်ပြည့်လျင်မြတ်စွာဘုရားရှင် ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထိုးထွေရသည့်အသောအိုခြင်းကင်းရာနာခြင်းကင်းရာသေခြင်းကင်းရာ